မိနူဒီနီယာ2022ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့ညနေပိုင်းသဘောတရားရာပိုင်း315သုံးချကျင်လာမြပဒံပိုင်း46ကမ္မပစ္စည်းအပိုင်း30ကမ္မပစ္စည်းအကြောင်းကိုဘုန်းကြီးလေ့လာနေကြပါတယ်။အနည်းကကမ္မပစ္စည်းနဲ့ပတ်သက်ပြီးတော့ရှေးရှေးဆရာတော်များက ဆောင်းပုတ်လေးနဲ့ပြောထားတဲ့ စကားလေးဘုန်းကြီးမနေ့ကရှင်းလင်းပြောနေပါနေရာဆောင်မှုလေးပြန်ကြည့်မယ်နော်ကံကောင်းသည်ကကောင်းခြင်းငါးပြားထောက်ပံ့မှာမှာကောင်းကျိုးရ၏ကံကောင်းမှုဆိုတာကောင်းခြင်းငါးပြားခေါ်တဲ့တမ္ပတ္တိငါးပါးနဲ့ပြည့်စုံမှာကောင်းကျိုးရတယ် ဆိုခြင်းငါးပြားကြုံရပါမှုကောင်းရာနှင့်ငွေခံလုံးနေကံကောင်းကြီးတွေကျုံနေတဲ့ခိုက်တံမှာတော့ဟုတ်လားဆိုခြင်းငါးပြားကြုံလာရင်တော့ခုနကကောင်းကံကြီးတုံနေပါတော့ကံဆိုတီကဆိုခြင်းငါးပြားထောက်ပံ့မှာပါဆိုချိုရာဤကံဆိုတဲ့ဆိုတဲ့ဆိုတာကတော့ တမ္ပတိ၄ပါးစံချိန်မှာဝိပတ္တိတမ္ပတိ၅ပါးစံချိန်မှာဝိပတ္တိ၅ပါးရှိနေတော့ဆိုချိုရတော့ဒါပေမဲ့လို့အဲဒီဝိပတ္တိ၄ပါးရှိနေချိန်မှာဒီကံဆိုးနေတဲ့ချိန်မှာတမ္ပတိ၅မျိုးနဲ့ကြုံမယ်ဆိုရင်တော့ဆိုးကံတွေကလည်းတုံ့နှေးသွားတယ်။ခေါင်းညင်၅ပြာကြုံရပါမှု ဆိုးရနေဝေကံုံနေ၏ အဲမနေ့ကဘုန်းကြီးတို့ကံကောင်းတယ်ကံကောင်းတယ်ဆိုကောင်းခြင်း၅ပြာတမ္ပတ္တိ၅ပြာနဲ့ပြီးဆုံးလို့ဒါကံကောင်းတယ်ပြောရတာမို့ဒါမဲ့ဒီခါလေးလေးဒီကံကောင်းနေတဲ့ခိုက်တာမှာဝိပတ္တမ္ပတ္တိဝိပတ္တိ၅ပါးနဲ့ပြီးဆုံးမယ်ဆိုရင်လည်းပဲကိုယ့်ရဲ့ကောင်းကံတွေနှုံနေသွားတယ်တော့အဲတော့တမ္ပတ္တိ၅ပါးဝိပတ္တိ၅ပါးတမ္ပတ္တိ၅ပါးမနေ့က ဘုန်းကြီးတို့ထိုင်လျောပြောပြီးပြီတမ္ပတိဂတိတမ္ပတိဥပရိတမ္ပတိကာလတမ္ပတိပယောဂတမ္ပတိညာတတမ္ပတိဒီရဲ့ဆန့်ကျင်မဲ့ကြတော့ဆိုခြင်း၅ပါးဆိုဝိပတ္တိတရား၅ပါးပေါ့နိမ၅ပါးပြောတယ်နော်ပြီးတော့ဩကာသကရောကျုံမှာတော့၄ပါးပါဒီမှာတော့ညာနာတမ္ပတိပို့လာတယ်ပေါ့အနည်းကကောင်းတဲ့ဘဝကောင်းတဲ့နေရာဌာနတွေ ပြည့်စုံမယ်ဆိုရင်ကောင်းကျိုးရနိုင်တယ်အဲ့ဒီလိုကောင်းတဲ့နေရာဌာနတွေမရဘဲနဲ့မကောင်းတဲ့နေရာဌာနမကောင်းတဲ့ဘဝမကောင်းတဲ့နေရာဌာနရောက်သွားမယ်ဆိုရင်တော့ဒါမကောင်းတာနေဖြစ်နိုင်တယ်မကောင်းကျိုးတွေရနိုင်တယ်ဒါပြောပြီးသွားပြီပေါ့ဒီနေ့ဗာပြောခြင်းလဲဆိုဥပရိတံပတ္တိနဲ့ပတ်သက်ပြီးဆက်ပြောခြင်းပါဥပရိတံပတ္တိဆိုတာဗာပြောလဲဆိုရုပ်အစင်းအငါလှပတင်တဲ့ခြင်း အင်ညိုလေးစားဖို့ရရှိခြင်းပေါ့ဒါဥပရိတံပတ္တိဒါကုသိုလ်ကံရဲ့ဒီဥပရိတံပတ္တိကလည်းကုသိုလ်ကံရဲ့အကျိုးပေးအထောက်ပံ့ရသလိုဥပရိတံပတ္တိနဲ့ပြည့်စုံကုသိုလ်ကံအကျိုးတွေကရမယ်နော်တကယ်လို့ရုပ်ဆင်းအင်္ဂါမပြည့်စုံဘူးဥပရိဝိပတ္တိဖြစ်နေနေဘာဖြစ်လဲကုသိုလ်ကံအကျိုးပင်ကနှုတ်နေသွားနောက်ရှက်ဟန်တာနိုင်တယ် ဘုန်းကြီးတို့ရှေးတုန်းကဆိုရင်ဘရင်သားဘရင်ဖြစ်တော့ခါဒီလေးဘရင်သားချင်းအတူဖြစ်ပေမဲ့လို့လေဥပိရုပ်ရည်စင်ခံညာတင့်နေသူကအိရှင်မင်းအရာရပြီးတော့ဘရင်ရဲ့အရာရာခံစားတော့ဥရိတံပါတိမပြည့်စုံတဲ့ပုဂ္ဂိုလ်ပဲသွားရလဲအစင်နိုင်တဲ့ယာရုရတဲ့ဒါတွေကတော့ခွင်းတို့လောကဖြစ်ရသည်ပေါ့ဓမ္မတွေမှာပါတဲ့ ဇက်ရှိရတဲ့မှာအများကြီးရှိပါတယ်အရင်ကဘုန်းကြီးတို့တုံလေးတုံအကြောင်းအရာလေးတွေဒီလိုတမ္ပတ္တိနဲ့ပတ်သက်ပြီးတစ်ခါပြောခဲ့မှုပါဒီလိုဥပရိတမ္ပတ္တိနဲ့ပြီးဆုံးတဲ့အကြောင်းလေးပေါ့ဒီကိုကျုံမှာပေါ့တာမာဆိုတဲ့မိန်းကလေးဟာတကယ်တမ်းကသူ့ရဲ့မျိုးနွယ်ကိုရမိဖုရားဖြစ်မဲ့အမျိုးနွယ်တွေဖြစ်လာ နန်းမျိုးနန်းရွယ်နန်းရွယ်တွေကတော့မဟုတ်ဘူးသူကြည်ပြင်းခဲ့တာကတော့ဘယ်မှာလဲဆိုတော့ရထေတာမှာပေါ့ဆင်းရဲတဲ့ရထေတာမှာသူကမွေးဖွားခဲ့တယ်သူမွေးဖွားတဲ့နေရာရထေတာကတော့ခတိတံပတ္တိနေရာမဟုတ်ဘူးဒါပေမဲ့သူ့ရဲ့ရုပ်ဆင်းဥရိတံပတ္တိပြီးဆုံးတဲ့အခါကျတော့ဘာဖြစ်ဒီကုသကထောက်ပံ့ပေးတဲ့အခါနန်းတွင်သူတွေမှာကြော်လွန်ပြီးတော့ဘယင်ကနေပြီးတော့ ဘေဘီကခေါင်းကြီးဖြင့်ချီမြောက်လိုက်တော့မိဖုရားကြီးဖြတ်သွားတော့ဒါကတော့ရုပ်ရည်စင်လပပြည့်စုံလို့တာမာဒေဝီတာမာဝတိတာမာဒေဝီဆိုမိဖုရားကြီးဖြတ်သွားတော့ဘုန်းကြီးတို့တိရစ္ဆာန်တွေထဲမှာလည်းကြည်လိုက်အောင်ပေါ့နော်အိဆန်တွေမှာဂတိဝိမု ക്തി ဖြစ်တာနဲ့ဥပရိတံပတ္တိဂတိဝိပတ္တိပေါ့ ဖြစ်တာနဲ့ဝိရိတံပါတိဖြစ်ဟုတ်လားဂတိမကောင်းတဲ့ဘုံဘွားတော့ရောက်သွားတော့ဗောတိရိစ္ဆာန်ဘုံဘွားဆိုဂတိဝိပတ္တိဒါပေမဲ့ဒီတိရိစ္ဆာန်တို့ခွေးလေးတွေမြင်းလေးတွေဟုတ်လားကြည်လိုက်ဗောဥပရိတံပါတိနဲ့ပြည်စုံလာတဲ့ခါကျတော့လူတွေကချစ်ခင်မြန်လို့ဆောက်ရောက်ကြတော့ရှင်းလုံးကကြတော့ဒီဆင်းတို့မြင်းတို့ဟုတ်လားလပ္ပမတင့်နေပဲဆိုတာဘယင်ကနေပြီးတော့အတုံးချလိုက်တော့ ဘုံကြသူကောင်းပြုခံတယ်အဲ့ဒီခါကျတော့သူတို့ကဥပဥပရိတံပတ္တိအနေနဲ့ပိုဒီဂျိုးတွေခံစားရတာကုသကံထောက်ပံ့ပေးလိုက်တာဒီဥပရိတံပတ္တိနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမဆုလေးအောင်နေနဲ့အပေါ်တင်ကြည့်လိုက်နော်ဘုန်းကြီးတို့ဒီဥပရိတံပတ္တိနဲ့ပတ်သက်ပြီးဒီမှာလေးခွဲပြတာဥပရိတံပတ္တိက2မျိုးရှိတယ်ဇာတိဥပရိတံပတ္တိနဲ့ အာစာရဥပရိတံပတ္တိဆိုဒီလိုနှမျိုးခွဲထားတော့အာစာရဥပရိတံပတ္တိဆိုတာကတော့မွေးမွေးရပါရုပ်ဆင်းလှပတဲ့နေခြင်းဒါကံကဆိုင်တော့အရင်ဘဝပြုလာတဲ့ကံတွေမွေးကြတဲ့ပြောရုပ်ဆင်းလှပတဲ့နေတာဒါဥပရိဇာတိဥပရိတံပတ္တိဒါကကံကနေပြုလုပ်ပြီးကံကနေပိုင်ဆိုင်တယ်မွေးရပါရုပ်ဆင်းလှပ နောက်တစ်ခုကြတော့အာစာရဥပရိတံပတ္တိဒါကြတော့ကိုခြင်းတရားအသိဉာဏ်ပေါ့နော်ပြီးဆုံးကိုခြင်းတရားတွေပြီးဆုံးနေမယ်ကိုယ့်ရဲ့မျက်စိနားလျာကိုယ်စိတ်ဟုတ်လားသူတော်ကောင်းတရားတွေနဲ့တတိနဲ့ထိန်းတာတော့ဗျာသူတော်ကောင်းတရားနဲ့နေတယ်သူတော်ကောင်းတရားတွေကျင့်ကြအထောက်နေတဲ့ပုံကိုမျိုးပေါ့ဒါကြတော့အာစာရဥပရိတံပတ္တိခေါ်တယ်ဒါကြတော့ကိုယ်ပိုင်အစစ်ကြုံလို့ရတော့ ကိုယ်ကပြုပြင်လို့ရတဲ့အတွက်ကိုယ်ပဲစစ်ပဲတခါအဲ့ဒီမှာဇာတိဥပရိတံပတ္တိနဲ့အာသာရဥပရိတံပတ္တိကြည်လိုက်ပေါ့နော်ဘယ်ဟာပေါ်ကောင်းလဲဆိုတော့ဘုန်းကြီးတို့ဒီနေရာမှာအာသာရဥပရိတံပတ္တိကပို့ပြီးကောင်းတယ်ပို့ပြီးရေးကြည့်နော်ဒါကြောင့်မို့ဇာတိဥပရိတံပတ္တိဆိုတော့ကံစဉ် ကံကံအစွမ်းစားနဲ့ရတာပြီးကံကပိုင်တဲ့ကံကိုပိုင်စစ်စားကိုပိုင်အစင်ပေါ်ကိုပိုင်လှုပ်လို့မီ ကိုလှုပ်ချင်လို့လှုပ်လို့မရအောင်အာစရဥရိတမဏိကိုစွမ်းကိုစားနဲ့ပြုလုပ်ပြီးရရှိတဲ့ဟာဖြစ်တဲ့ကိုပိုင်အစင်ပေါ့နော်အဲ့ဒါကတော့ပိုအရေးကြီးတော့ကံကြောင့်ဖြစ်လာတာကြောင့်ဘုန်းကြီးတို့ဘာမှလှုပ်လို့မရအောင်ကိုစွမ်းကိုစားနဲ့လှုပ်တဲ့အာကြတော့ဒါကြတော့ပိုကောင်းတာပေါ့ဥမာမွေးရပါ တချို့ရုပ်ဆင်းတွေလှပါတယ်ပုရိတံပါတိနဲ့ပြီးဆုံးတယ်ဒါပေမဲ့လို့မာနတွေကြည်ဒေါသတွေကြည်လောဘတွေကြည်နေမျက်နာကဘလို့မှလှပဖို့တင့်နေမှုမရှိတော့ကြည်ညိုစရာလည်းမရှိတော့ချစ်ခင်စရာမြတ်နိုးစရာလည်းမရှိအဲ့လောက်နဲ့မှပြန်ဆန့်ကျင်မှာပေါ့သူ့မျက်နှာကြောက်စရာယုံစရာဆက်ဆုပ်စရာမုန်းစရာကောင်းလောင်ဖြစ်လာဒါကအားလေဆို ဇာတိဥဝရိတံပါတိနော်တချို့ကြတော့ဒီမွေးရပါဇာတိဥဝရိတံပါတိတော့မရှိဘူးဒါပေမဲ့လို့သီလပြည့်စုံတယ်။အော်မေတ္တာကရုဏာအဲသီလနဲ့တဆင့်တက်ပြီးမေတ္တာကရုဏာမုဒိတာဥပ္ပခပြမစို့တရားနဲ့လည်းပြည့်စုံတယ်။တရားတွေလည်းမပြတ်ကျင့်သုံးနေတဲ့ခါကျတော့သူ့စိတ်ထဲမှာလောဘဒေါသမောဟမာမန ကင်းစင်နေကင်းစင်နေတော့မျက်နာလည်းကြည်လင်းနေတာပေါ့နော်ဘုန်းကြီးတို့ဒီတကယ်ကြင်ကြအထုတ်နေတဲ့ဆရာတော်ကြီးတွေကြည်လိုက်ရုပ်ကြီးအစင်နေနေတော့ဟုတ်လားဇာတိဥပရိတမ္ပတ္တိမပြည့်စုံပေမဲ့လို့အာစာရဥပရိတမ္ပတ္တိပြည့်စုံတဲ့ခါကျတော့အင်တန်ကြီးညိုစရာကောင်းတခါသွားတွေ့နောက်ထပ်တွေ့ကျင်တာအဲ့လိုအကျင့်အာစာရနဲ့ထင်ရှားကြော်ကြတဲ့အရှင်မြတ်ကြီးတွေ ကြော်ကြားတဲ့ပုံကိုယ်တွေဆိုရင်တော့ဒါအာသာရတံဥပရိတံပတ္တိနဲ့ပြည်စုံတဲ့အတွက်ပို့ပြီးကြီးညိုစရာလေးစားစရာကောင်းလို့ဟိုတရားနဲ့ပြည်စုံတဲ့အတွက်ကြီးညိုစရာလေးစားစရာတွေဘုရားရှင်လက်ထက်ကလည်းတွေ့ပါနဲ့နောက်ပိုင်းဒါနာမှာလည်းတွေ့ပါဘုရားရှင်လက်ထက်ကဆိုရင် ရှင်သာရိပုတ္တလောင်းသူနာမယပဋိပ္ပအဲသိဉ္စီပြပကြီးဒီမှာသွားပြီးတော့တပည့်ခံတော့ဥပါဒိတပြပကြီးသူဖြစ်သွား တော့သူတို့မွေးဥနာတိလွတ်ကြောင်းတရားတွေရှာရင်တင်းနေတော့ပိဿဝေ၅ဥအကအတ္တစီမထေမြတ်ရှင်အတ္တတိမထေမြတ်ပိဿဝေ၅ဥထဲမှာပါတဲ့အထေမြတ်တဲ့တွေ့မြင်လိုက်တဲ့ခါကျတော့ဘာဖြစ်လဲစိတ်ထဲမှာကြင်ညိုလေးစားစိတ်ဖြစ်သွားတာဘာဖြစ်လို့လဲဆိုတော့ရာနာဖြစ်သွားပြီကိလေသာကုန်ခန်းပါရကမျက်နာဥရိအာစာရဥရိတံပရိနဲ့ပြီးဆုံးတော့ကြည်ညိုသွားတာ အဲ့ရနေနောက်ကနေလိုက်မိတာဟောလောကမှာတရားရှိတဲ့ပုဂ္ဂိုလ်ကဒီလိုပုဂ္ဂိုလ်မျိုးဖြစ်ရမယ်လိုက်ကြည့်လိုက်လိုက်စုံစမ်းနေနောက်ပိုင်းတော့မေးတော့မေးနေတရားနိုင်နေတရားရတော့နောက်ဘုန်းတော်တန်ခါရင်နာတင်တမိုင်းမှာပဲကြည့်လိုက်ဣတိဓမ္မတော့ကမင်းကြီးသူတို့ဆုံးလိုက်တာထင်ရှားတဲ့မင်းပေါ့အဲဒီက ဒုက္ခမင်းညဘာနဲ့ပြောင်းလဲသွားနိရောဓတာမနာတာမဏိလေးပဲနိရောဓတာမဏိဆိုတာမန်ပုဂ္ဂိုလ်မှာမဟုတ်ပဲကျင့်အားစာရနဲ့ပြည့်စုံတဲ့အရှင်မြတ်တစ်ပါးဆိုတော့သူ့ကြည်ညိုတာနဲ့မင်းကြီးဟာဒါပြောင်းလဲသွားတော့ကြည်အကျင့်အားစာရနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြမျက်နာကလည်းကြည်နေတယ်စိတ်ကကြည်နေတော့လည်းမျက်နာလည်းကြည်နေတော့ဗျာကြည်ရပုဂ္ဂိုလ်တွေ့ရတဲ့ဖူးမောအောင် ကြည်ညိုမောအောင်ဒီလိုဖြစ်တော့ ဘုန်းကြီးတို့ဒီဘက်ခက်မှာလည်းအများကြီးပါပဲခုဘုန်းကြီးတို့ကဒီမှာအကျင့်နဲ့ကြော်ကြားတဲ့ဆရာတော်ကြီးတွေဖူးမြင်တဲ့ခါမှာအဲအဲ့ဒါမျိုးပေါ့ဟုတ်လားဖူးခြင်းနဲ့စိတ်ဟုတ်လားအမြဲတမ်းရှိနေထပ်ပြီးဖူးခြင်းနဲ့ထပ်ပြီးတွေ့ခြင်းနဲ့ဒါမျိုးတွေဖြစ်တာဘာဖြစ်လို့လဲသူတို့ရဲ့အကျင့်အာစာရကြောင့်အကျင့်ဆရဏကြောင့်မျက်နာကြည်လင်အေးချမ်းနေတယ်ကြည်ကြည်ရတဲ့ပုဂ္ဂိုလ်ဖူးမြင်ရတဲ့ပုဂ္ဂိုလ်က ကြီးညိုမဆုံးဖူးမြော်လို့မဆုံးဖြစ်ကြတော့အဲ့မှာတော့အမျိုးမျိုးခွဲကြတာပေါ့နော်ဇာတိဥပရိတမ္ပတ္တိနဲ့အာဇာရဥပရိတမ္ပတ္တိခြားနာချက်တွေပေါ့နော်ဇာတိဥပရိတမ္ပတ္တိကြည့်တော့ရုပ်မိုးရပါလှတဲ့ရုပ်ကကြည့်ဖြည်းဖြည်းနဲ့တက်ကြီးလာအိုးလာတာဖြစ်လေနုပြိုချင်းကနေအိုးလာတယ်အိုးလာတယ်နော်မွေးအိုးလာတယ်မွေးရလာရင်တဖြည်းဖြည်းနဲ့တက်ကြီးလာတယ်အိုးလာတာ အိုးလာတဲ့ခါကျတော့ဟုတ်လားအိုးလာလေစိတ်ဘောကညံ့ရင်ပယ်ခါမှာပဲဒါကြောင့်မို့ဒီကအိုးပဲဥပရိယုတ်ဆိုသူကဒီလိုသုံးတာမွေးရပါပါတဲ့လပ်ပါမှုတင့်နေမှုဆိုတာချိန်တန်တော့ယိုယွင်းပျက်စီးရတော့ယိုယွင်းပျက်စီးတဲ့ကစိတ်တက်ကညံ့မယ်ဆိုရင်ဒါအများကြီးလေအိုးလေပဲလေဖြစ်တော့အာစာရဥပရိ ရုပ်ကြတော့အောက်မှာကြည်လိုက်ပေါ့နော်အိုကျွယ်ပေါ့အိုမင်းကအိုကျွယ်တင့်နေပေါ့ဒါကြောင့်မို့ဖရာဟိုဟလာနတ်သားတယောက်က မေးထားတာအိုတိတန်ကောင်းတဲ့ຢာပါလဲဆိုသီလံယာဝစရတာလူအိုမင်းတိတိုင်ကောင်းတာတော့ကိုချင်းတရားသီလပဲဒါဆိုသီလအခြေခံပြောတော့သီလနဲ့တဆင့်တက်ပြီးတော့သီလကတော့ကိုယ်မူရာနှုတ်မူရာလောက်ပဲထိန်နိုင်တော့ စိတ်တပိုင်ဆိုင်ရာတွေထိနိုင်မှာဆိုဘာဝနာကြည့်အောင်လုပ်အောင်သီလလည်းပြည့်စုံမှာသီလနဲ့တဆင့်တက်ပြီးစိတ်တဝိသုဒ္ဓိဖြစ်အောင်ကျင့်ကြရင်စိတ်ထဲမှာကြည်လင်တန်ရှင်းသွားရင်အဲ့ဒီပုဂ္ဂိုလ်ကဟုတ်လားကြားလေကြားလေကောင်းလေပိုတင်လေအိုလေကြီးညိုဝေရကောင်းလေမထေကြီးတွေကြည်လိုက်ပါနော်ဘုန်းကြီးတို့တန်ခါလောကမှာမထေကြီးတွေကြည်လိုက်သူကအမြဲမပြတ်ကြီးလာတဲ့ခါကျသူစရဏပုံမှန်လောက်တာ ဆန္ဒပုံမှန်လောက်တဲ့ခါကျတော့ဒီတန်ခါလောကမှာပထေကြီးတွေတက်တော်ရှိမထေကြီးတွေလိုက်ကြည့်တက်ကြီးတွေဘုံကြီးတွေတက်ကြီးတွေဘုံကြီးတွေဘာဖြစ်လို့လဲဆိုသူတို့ဆရဏအားကောင်းတာဆရဏအားကောင်းတော့ကြာလေအိုးပေးမယ်လို့လဲပို့ပြီးတော့ကြီးညိုဝရဆောင်တယ်ပို့ပြီးတင့်တယ်အိုးကျွဲဆိုတာအဲ့လိုမျိုးတုံးတော့အိုမင်းတဲ့ခါမှာပို့ပြီးဟုတ်လားတင့်တယ်ဘောရဆောင်းတယ်ကြီးညိုဝရဆောင်းတယ်သူတို့ထဲမှာ ဟုတ်လားဆရဏတွေလည်းမြဲမပြတ်ခြင်းကိလေသာတွေဖြည်းဖြည်းနဲ့ခေါမခေါမသွားတော့ဥပရိတံပမိုးရပါဇာတိဥပရိမပြည့်စုံပေမဲ့လို့အကျင့်အာစာရဝိရိတံပတိပြည့်စုံတဲ့ခါကျတော့ပိုးပိုးကြီးလေကြီးညိုစရာကောင်းလေကြီးညိကြီးလေကြီးညိုစရာကောင်းနော်တက်တော်ရွာတော်ရမထေကြီးတွေလိုက်ကြည့်နော်ဒါလည်းဘုန်းကြီးတို့ဆရဏနဲ့နေမနော်ဆရဏနဲ့နေမကြီးလေကြီးညိုရကောင်းတာဖြစ်တော့ နောက်တစ်ခုထပ်ခွဲကြတယ်ပေါ့ဗျာဇာတိဥရိတံပတ္တိဆိုတာသူတို့ဘာအတွက်ဥရိယုတ်လှပဖို့တင်းတယ်ဖို့ဆိုတော့ကိုယ့်အတွက်ဘာမှကြိုသိမ့်မထူပဲသူများအတွက်ဖြစ်တော့အစရဥရိတံပတ္တိကြပါလေကိုယ့်ရဲ့ကိုကျင့်တယ်ကိုယ့်ရဲ့ကိုကျင့်သီလကိုကိုယ့်ရဲ့အကျင့်စရဏပေါ့ဒါတွေကကိုယ့်ကိုကျင့်သီလလောက်ပြည့်စုံနေကိုယ့်ကိုကျင့်တတ်တယ် ကိုယ့်ကိုယ်လည်းကြီးညိုတယ်အများလည်းကြီးညိုတယ်ပြီးတော့မနေ့ကအင်းပြောခဲ့တယ်အာကင်ခေယတုတ်ကြည့်လိုက်တီလာနဲ့ပြည်ဆိုရင်ကိုယ့်ကိုယ်လည်းကြီးညိုတာအသူများကလည်းကြီးညိုတာတက်ရွယ်ကြီးလာရင်လူတွေရောဘုန်းကြီးတွေရောနော်ပါဝင်ညာကြီးညိုမှုလေးစားမှုမြတ်နိုးမှုချစ်ခင်မှုလိုချင်တယ်အဲ့တော့ဘုန်းကြီးတို့ပါဝင်ညာကြီးညိုမှုလေးစားမှုချစ်ခင်မှုမြတ်နိုးမှုရခြင်းမလို့တီလာပြည်ဆိုတော့တီလာလာပြည်ဆုံးပါစေ ပတ်ဝန်းကျင်ကြီးညိုတယ်လေးစားတယ်ကိုယ့်ကိုယ်လည်းကြီးညိုမှုလေးစားမှုဖြစ်တယ်ဒါကြောင့်မို့ကိုယ့်ကိုယ်လည်းကျင့်တတ်တာပေါ့နော်သီလတွေမကဘူးသီလမှာလည်းဘုန်းကြီးတို့ဟိုအရင်တော့လက္ခဏာတော်ပြောတော့ဝိသုဒ္ဓိမမှာလည်းခွဲပြသီလမှာလည်းယုံညံ့သီလမပြည့်စုံတဲ့သီလပြီးတော့ထီတီယုံဖြစ်တဲ့သီလထူသောသီလကိလေသာ ဖောက်ခွင်းတဲ့သီလ ဘာဝနာတွေပွားများပြည့်စုံတဲ့တိလာမျိုးဆိုရင်တော့ဟုတ်လားအော်မေတ္တာတရားတွေပွားများနေမယ်ကရုဏာမုရိတာပွားများနေမယ်ဘုရားကုံတော်တွေပဲပွားများနေကိုယ်စိတ်ထဲမှာကိလေသာတွေမဝင်တော့ဘူးကိုယ်လည်းငြိမ်းချမ်းနေကိုယ့်ကိုယ်လည်းကြည်ညိုမှုတွေဖြစ်တော့ဒါကြောင့်မို့အာစာရဥရိတံပတ္တိကြတော့ကိုယ်အတွက်ဥပရိတံပတ္တိပဲ ဇာတိဥပရိသမိုးရပါလှပမှုကြတော့ပါလေသူတို့ဘာအတွက်ဥပရိသမဖြစ်ဒီလိုခွဲသွားတယ်ဗောဗျာနောက်တစ်ခုကြတော့ပါလေဆိုတော့ဇာတိဥပရိသံပါတိဆိုတော့ဘုန်းကြီးဒီတဘွားပဲဥရိဒီဘွားပဲခံတော့ဒီဘွားလေဒီအရွယ်ကောင်းလို့ပဲခံတော့ပဲဒီဘွားပဲတုံချနေအာစာရဥပရိတံပတ္တိဆိုတာတော့နိဗ္ဗာန်တဲ့ဟော ကြာရှိခံတာပေါ့နိဗ္ဗာန်တရားကျောင်းကိုဘုန်းကြီးတို့ကဘောရလိုရလာရင်ဟုတ်လားဘာလို့ရမလဲအာသရဥရိတံပတ်တွေပြည်ဆောင်သီလတွေကုလိုတရားစခန်းတွေမှာပဲဖြစ်ဖြစ်အမြဲတမ်းကုသီလကို ဖြူစင်အောင်ကျင့်သုံးလို့ရပြန်ပြန်သီလယူတာတော့ကုသိုလ်ဖြစ်အောင်မကြိုးမချင်းအကုန်မှသီလရှိနေဘုန်းကြီးတို့ရန်တော်များမှာလည်းသီလပြည်ဆောင်လုပ်ရတာရှိတော့15ရက်တစ်ချိန်ဘိုးပြူတာတော့အမြဲတမ်းဒေသနာကြားတာတော့ဒီလိုသီလ ဖြူစင်အောင်ကျင့်တဲ့ကျင့်နည်းတွေကျင့်ဝတ်တွေရှိတယ်ဒါတွေလောက်ပြရသီလတွေဖြူစင်ပြီဆိုတော့ဒါတစ်ဆင့်တက်ဘာဝနာတွေဆက်အထုတ်ဘာဝနာဆက်အထုတ်လို့ကိုယ်တဏ္ဍာမှာခိစိတာတွေနိဝရဏတွေကင်းလာပြီဟုတ်လားနိဝရဏတွေကင်းလာပြီဆိုတော့စံနေရနိုင်တော့ဟောပြပြနဲ့စံရပြနောက်ပိုင်းမညာပုံညာရအောင်ကျင့်မယ်ဆိုရင်ကိလေသာတွေကပယ်တကုန်ဆုံးနိုင်တဲ့ဖြစ်မျိုးဖြစ်သွားတော့ဒါကြောင့်မို့သူကကိုယ့်ရဲ့ မညာပုံညာအစင်လိုက်ပဲသောတာပန်သောတာပတိမဲ့ရသွားပြီ ဆိုရင်ဟိုလားကာမတုတွေခုနှစ်ပုံလောက်ပဲလားတရားကံဆိုဒီချိန်လောက်ပဲလားအနာကံဆိုမလာတော့အဲ့လိုဘောတွေကမြင့်မြင့်မြင့်ပြီးတော့လားနိဗ္ဗာန်ရောက်တည်တဲ့အကျိုးပေးတဲ့တာရှိခံတဲ့ဥပရိတံပတ္တိကြပါအာစာရဥပရိတံပတ္တိလို့ဒီလိုခွဲပြကြတယ်ပေါ့ဗျာဒီတော့ လောကီကောင်းကျိုးချမ်းသာတွေဥပရိယုတ်ဆိုတာလှပတဲ့တင်နေတဲ့ကြည်ကြည်ရှုသဘောဖြစ်မြင်သူတိုင်းကလေးစားနှစ်ချက်ကျင့်တ်เสียဖြစ်စီလောက်တဲ့ဘုန်းကြီးတို့ပါတယ်ဝဆဆင်မှုတွေပါတယ်လည်းပါတယ်နော်အသွင်ပြင်းနေနေထိုင်ပြောဆွေအသွင်ပြင်းနေမှုရာတွေနော်ပြောအောင်ဆိုမျက်နာအနေထားအလုံးကျုံးဝင်တယ်ဒါတော့မိမိဘုမိဘပေါ်မှာခုနသူတစ်ပါးအမုန်းပွားစေတဲ့အသွင်မျိုး အပြုမှုအပြောဆိုမှုရရှောင်ကျင်ပြီးတော့အလုပ်ကြမယ်ဘုန်းကြီးတို့တွေမျက်နာမြင်ချစ်ခင်ပါစေတဲ့ဆိုတဲ့ဒီအသွင်ပြင်မှုရဥရိမျိုးယုံမျိုးရှိအောင်အလေးကျင်လုပ်ပြရမှာပေါ့ဒါအရေးပါတယ်။အင်းဘုန်းကြီးတို့အများကြီးပေါ့ဗျာ။အင်းစေစံနဲ့ဆိုင်ရောင်းရောင်းတဲ့နေရာမှာလဲဟုတ်လား။တဆိုင်ကဟုတ်လားမေတ္တာစေနာနဲ့ပြောရင်ပြောပြောပြောဆိုလဲရင်ကြည်မေတ္တာစေနာလည်းပါတယ်။ တဆိုင်ကကြပြောဆိုရလို့မြေမကြည့်ဘူးမေတ္တာစိတ်လည်းမပါဘူးဆိုရင်အဲ့မှာကြွားချချက်ဖြစ်တော့ဒါပါလေလောကီရေးရတော့မှအဲ့လိုကြွားချချက်ရှိတယ်လောကုရာရေးရဆိုရင်တော့ပြောစရာမလိုဘူးပေါ့ဒါကဘုန်းကြီးတို့ဥရိတံပတ္တိနဲ့ဒီလောက်ပဲထားမယ်နောက်ပြီးတော့မှကာလတံပတ္တိဒါလေးသွားကြည့်မယ်နော် ကာလတံပတ္တိဆိုတာကတော့ချိန်ခါ နဲ့ပြည့်စုံခြင်းပေါ့နော်ဘုရားရှင်လက်ထက်ကဖြစ်ဖြစ်တခုကတော့ဗာလဲဆိုရန်တပါးကဒီဝိသကအကြောင်းမကြီးတို့နာရပင်အကြောင်းတကကြီးတို့ဆိုတာကတနေ့တနေ့ဆုံးကြွလာတဲ့တန်ခါအတွက်900ဒီလိုပဲကီလာနာအတွက်900ခရီးသွားတဲ့အတွက်က900ခရီး ဒီအာဂန္တုအတွက်900အများကြီးလောင်းလူတာပေါ့အဲ့တော့သူကတန်ခါဘုရားလက်ထက်ကတန်ခါတွေကလည်းများတာပေါ့များတော့ဒီဝိသကတက္ကမကြီးတို့နာရဝိကျောင်းတွေကတထေကြီးတို့ကြတော့ဟုတ်လားကောင်းကောင်းမွန်မွန်တရားတရားလည်းထက်တန်တော့ကောင်းတာကောင်းကောင်းမွန်မွန်လောင်းလူတာပေါ့အဲ့ဒီမှာယဟန်တစ်ပါးကပါလဲဝိရိယစောပြီးတော့ဟွန်းဝိရိယလုံပြီးအစောကြီးသွားတော့လဲဟိုမှာဆွန့်ကျင်ဖို့တော့ခါကြတော့ ဆွန်ကလောင်းချိန်မဟုတ်တော့မရောမလောင်းသေးဘူးဗျာကြက်ချိန်မဟုတ်သေးအဲမျိုးဆွန်မရနောက်တစ်ခါကြတဲ့တခါဟောဆောသွားလို့မရတော့နောက်ချသွားပြန်တော့တစ်ခါဆွန်လောင်းပြီးတဲ့ဖြစ်တဲ့အတွက်ဟောအုတ်ခွက်တွေသိမ့်နေဆွန်ကမရဗျာကြာကတော့ခွင်လို့ဝိသကာကြောင်းမာရီတရားတရားမရှိလို့လည်းမဟုတ်ဘူး။ယဟန်ကလည်းကံမကောင်းလို့လည်းဒီလိုပြောလို့မရဘူးပေါ့နော်။ကာလတံပတ္တိနော်။ဒါသူကခြုံရင်းတာပဲ နော်သွားရသွားတဲ့နဲ့ချိန်သွားရမှာလှုပ်တဲ့နဲ့ချိန်လှုပ်ရမှာသွားတဲ့နဲ့ချိန်မသွားခြင်းကြောင့်ဒါဖြစ်ခဲ့တဲ့အကျိုးဆက်ပဲနော်ဘယ်ချိန်သွားမှရမယ်ဒါလေးတွေချိန်နေကြည့်ပြီးသွားတော့သွားတဲ့နဲ့ချိန်သွားလှုပ်တဲ့နဲ့ချိန်လှုပ်ဘုန်းကြီးတို့ဒါတွေနောက်ပြီးတော့ဒီစိုက်ပျိုးရေးတွေပဲကြည့်ပေါ့ ုန်းကြီးတို့နိုင်ငံမှာဆိုရင်ဆိုင်ရသဘာစိုက်တယ်ဘရာသီစိုက်တယ်မိုးရာသီစိုက်တယ်နှွေရာသီမှလည်းရေရှိစိုက်တာမျိုးပေါ့ရေမရှိတော့စိုက်လို့မရဘူးပေါ့နောက်မြို့ဝကျုံပေါ်မြေမြေကမ်းပေမှာတော့ကန်စားတော့တယ်ဘယ်ချိန်ကတော့ဆိုင်ကောင်းတယ်ဘယ်ချိန်မကောင်းဘူးဒါမျိုးတွေပေါ့ဗျာအဲ့ဒါမျိုးအချိန်ကာလကိုနားလေအော်ဒီချိန်ကတော့လုံးတဲ့ချိန်ပဲဒီချိန်တော့မလုံးတဲ့ချိန်ပဲအဲသူလုံးတဲ့ချိန်မှာကိုယ်ကြိုးစားလှုပ်လိုက်ရင်တော့ဒါဟာကာလတံပတိပဲ လုံးသိတဲ့အချိန်မှာမလုံးရင်တော့ကံမကောင်းဘူးလို့ပြောတော့မရဘူးလေကိုကအချိန်မလုံးသိတဲ့အချိန်မလုံးသိတဲ့မရွေးချက်တာလို့ဒါတော့ကိုရဲ့ကာလချိုးရင်းမှုကြောင့်မှုမကြည့်ဘဝမချမ်းသာတာပဲဒီလိုပဲမှတ်လို့ပေါ့ကာလတံပတ္တိနောက်ပယောဂတံပတ္တိပယောဂတံပတ္တိဆိုတဲ့နေ့ရတဲ့ကမင်းအရင်တနေ့ရမနေ့ရလည်းပြောခဲ့ပြီကပယောဂတံပတ္တိကနှစ်မျိုးခွဲတာပေါ့နော် ဝိရိယပယောဂသမ္ပတိညာနာပယောဂသမ္ပတိဒီလို ခွဲတာတော့ကြိုးလဲကြိုးစားမယ်ညာနာပယောဂသမ္ပတိဆိုတတိညာနဲ့ပါရမယ်ကြိုးစားပြီးတော့တတိညာမရှိရင်လည်းအောင်မြင်မှုမလွယ်ဘူးပေမနာပဲဖတ်တယ်တကယ်လို့ကြိုးလဲကြိုးစားမယ်ညာလည်းပါမယ်ညာတတိလည်းပါမယ်ဆိုဒါတော့ဟွန်းလောလောကူကူအောင်မြင်တာပေါ့ဗျာ ဒီမှာဆရာတော်တစ်ပါးတော့သူကအတွေ့အကြုံတွေရေးထားတယ်ဟုတ်လားအင်းလေဒီချိန်မှာပင်လေကန်စာနေရာတစ်ခုကို ရောက်သွားတဲ့ချိန်ပင်လေရေတွေဆုပ်သွားတဲ့ကနှုံးနေကြမ်းနေတယ်အဲ့ဒီနှုံးညုံတဲ့လူတယောက်ကကြာ ကြာသွားတော့ဘယ်လောက်ထိမြုပ်သွားခါဘယ်လောက်ထိနှမြုပ်သွားလွတ်အောင်ဆိုပြီးယုံလေမြုပ်လေယုံလေမြုပ်တော့နောက်ပိုင်းမှာဒီနားလေတဲ့ပုံကိုတယောက် ခေါ်ပြီးတော့ကိုယ်ညတောင်းအဲကြတော့နားလေတဲ့ပုဂ္ဂိုလ်ကမယုံနဲ့နောက်ပက်လက်လာချလိုက်ကြောပြင်းနဲ့ဒီပို့ပို့ပြီးတော့ဖြည်းဖြည်းချင်းယုံထွက်အဲ့လိုယုံထွက်ပြီးတော့ကိုယ်လိုချင်တဲ့နေရာရောက်သွားအဲ့လိုညုံလိုက်တဲ့ကကြအသက်ချမ်းသာရဒါတော့ညာနာအယောဂါပေါ့ဗျာအသိဉာဏ်နဲ့ဟုတ်လားကြိုးစားရုံနဲ့မရအောင်အသိဉာဏ်နဲ့လည်းရှင်ပြီးကြိုးစားမှအောင်မြင်မှုဆိုရဒါမျိုးတွေအများကြီးပါပဲ နောက်ညာနာတံပတ္တိဒီဟာသွားမယ်ညာနာတံပတ္တိဆိုဘာလို့လို့စဉ်းစားချင့်ချိန်တတ်တဲ့ဉာဏ်နဲ့ရှိရမယ်နော်အများကြီးပေါ့ဗျာလုပ်ငန်းတစ်ခုလုပ်တဲ့အခါမှာဒီအကျိုးအပြစ်အချိန်ကာလလုပ်ရမယ်ဘယ်အကျိုးအမြတ်ကြည်တာမယ်အဲမျိုးအချိန်ကာလကြည်ရမယ်အဲမျိုးဝေဖန်ဆက်စစ်တာမယ် အဲ့လိုအသိဉာဏ်ပြည့်စုံမှုပေါ့အသိဉာဏ်မပြည့်စုံရင်တော့ဟုတ်လားလုံသမျှတွေအကျိုးမပေးဘူးပေါ့နော်အကြောင်းမို့စီစဉ်ပဲရှားရှားဥစ္စာပဲရှားရအသက်ပဲရှိအောင်လှုပ်လှုပ်ကံညာလုံးလာဝိရိယပေါ့ဗျာကံလည်းပါရမယ်ညာတို့တတိတို့လုံးလာဝိဒါတွေပေါင်းပြီးပေါက်ဆက်ပြီးမှအကျိုးကျေးဇူးဆိုတာဖြစ်နိုင်မှာပေါ့ ဒါနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ဒီတမ္ပတိအောက်မှာအောက်ကမဆုလေးဆက်ကြည့်မယ်နော်ဒီမှာညာနာတမ္ပတိဆိုတာလေးပြောချင်ဒါနဲ့ပတ်သက်ပြီးဒါတော့ဆရာတော်ကြီးတစ်ပါးရေးတာပဲစံကြောင်းဆရာတော်ကြီးရကံညာဝရိယအကျက်လက်ဆွဲချမ်းသူကလည်းဇပ်ပါဠိတော်မှာပရမကိုပြတာအလုတ်ကိုညာနဲ့မစီမံမလောက်တတ်သူ လှုပ်လှုပ်တဲ့ခါကျတော့ဘာပဲလှုပ်လှုပ်ခုဘုန်းကြီးတို့တရားသင်တာပဲဖြစ်ဖြစ်တရားဟောတာပဲဖြစ်ဖြစ်ဉာဏ်နဲ့စီမံမလုပ်တတ်ဘူးကောင်းလားဆိုးလားကောင်းဆိုးယုံမြတ်တိတတ်တဲ့ဉာဏ်ပညာမရှိအဲပညာမဲ့သူတို့နဲ့လားခါခါတင်တိုင်းမင်းပြုလုပ်လို့ရှိသူလူမက်ကိုစီစဉ်ချမ်းသာတော့ဆုံးခွာမြဖြစ်တယ်ဒီကပဲအလုံးလုံးတကညာနဲ့ ဇီဝချမ်းသာဖို့ဆိုတာညာနဲ့စီမံမလောက်တိုင်းလည်းဘယ်တော့မှဇီဝချမ်းသာမဖြစ်နိုင်ဒီလို့အကောင်းလားဆိုလားချက်တန်းကြတဲ့လုံလားအောက်တန်းကြတဲ့လုံလားဒါမျိုးဉာဏ်ပညာမရှိရင်လည်းချမ်းသာတယ်အဲ့လိုလှုပ်လှုပ်တကအဲ့ဒီလို မသိတဲ့ပုံကုံနဲ့သွားပေါင်းသိလောက်ကင်နေမယ်ဆိုရင်လည်းဘလို့မှជីវချမ်းသာမချင်ရရှိစားတဲ့စီစဉ်ချမ်းသာတွေက ဟုတ်လားကိုယ်တော့ခွာသွားနိုင်တယ်သူကဘာပြောလဲဥမာပြောရင်လေမြေမူကြီးပေါ့ဗျာမြေတောင်ဖြစ်ပါသူကမူကြီးတော့အောက်ကဟွာဆွဲကြမူကြီးတ attva ဟာဆွေးမြေဟောင်းမြင်းနဲ့အရေကုံဟောင်းကိုဆွန့်ခွာသွားရတယ်လို့ပဲဒါတော့သူကဇပ်ပါဠိတော့ကိုကာပြီးပြတယ်တော့ဗျာ အောက်ကပြီးမှအောက်ကိုဆက်ကြည့်မယ် ဉာဏ်ပညာဘုဒ္ဓတရှိတဲ့လူကောင်းသူကောင်းတို့မှာရှိတဲ့ရွှေငွေပါဏာစီစဉ်ဆိုတော့မပြောက်ပါတော့အနည်းငယ်လေးပဲဖြစ်ပေမဲ့လို့တွင်းရင်တို့ချုံမြင်ကောင်းတွေရတယ်။တိညာပညာရှိတဲ့ဘုဒ္ဓတရှိတဲ့လူတော်လူကောင်းလည်းဖြစ်မယ်ဆိုသူ့မှာနည်းနည်းလေးရှိပေမဲ့လို့ဒါလေးကတန်ဖိုးရှိတယ်။အကျိုးရှိအောင်သုံးတတ်တယ်ကြီးပွားအောင်လုပ်နိုင်တယ်။တွင်းရင်လိုပဲချုံမြင်နဲ့ကောင်းမြတ်တအားကိုမိကိုရဖြစ်တယ်။ အောက်မှာဆက်ကြည့်လိုက်ပြီးတော့ဉာဏ်ပညာဘုသူရမရှိသူတို့ရဲ့ရွှေငွေစီကြဥစ္စာတွေကတော့ဘယ်လောက်ပဲများနေများနေပင်လယ်ဆန်းငံရေလိုပဲမိခိုးရအာကိုစရာမဖြစ်ဘူးဉာဏ်ရှိသူနဲ့ဉာဏ်မရှိသူကွာခြားကြပုံနဲ့အဲဆံကြောဆရာတို့ရဲ့သူ့ရဲ့ကညာဦးစီကလက်ဆွဲကြံမှာဒါခေါ်ပြထားတယ်ပေါ့ဗျာ ပြီးတော့ဆရာတော်ကြီးကအောက်ကိုဆက်ကြည့်မယ်။ဘာတွေဆက်ပြောသွားလဲဆိုဒီညာနာတံပတ္တိချုပ်ယွင်းပြီးတော့ညာနာဝိပတ္တိဖြစ်တဲ့ပုံကုံများကြရွှေငွေစီစုံများစွာပိုင်မိမယ်လို့လေဟုတ်လားဒါနဲ့ပတ်သက်ပြီးတော့သူတို့အတွက်ကတော့ကိုယ့်အတွက်လည်းကြုံမကြည့်သူများအတွက်လည်းကြုံမကြည့်ဖြစ်တတ်တယ်လို့ဒါကိုခုနဆန်ကြောင်းဆရာတော်ကြီးကတုံ့တက်ပြတာပါဗျပြောလို့ရတယ် အဲကြောင့်ကာမပစ္စည်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့အကျဉ်းချုပ်ရရင်တော့ကောင်းတဲ့ကံဆိုတာကောင်းတဲ့နေရာကောင်းတဲ့တွင်ပြဆောက်ဘူးပြီးတော့ခါကြအခါကောင်းရင်လုံလဝိရိယကောင်းရင်ဉာဏ်အစီမကောင်းရင် ကောင်းရင်ငါးပြားဆိုတဲ့တမ္ပတ္တိတရားအထောက်ကူရမှသာအကျိုးပေးနိုင်တယ်ဒီလိုမှတ်ထားမယ်ကောင်းရင်ငါးပြားမပြည့်စုံရင်တော့ ဒုံမပစ္စည်း၅ပြားနဲ့သွားပြီးဆိုကောင်းကျိုးမပေးနိုင်ဘူးဗျာမကောင်းတဲ့ကံများလေနေရာမကောင်းခြင်းစားတယ်မကောင်းခြင်း၅ပါးဝိပတ္တိတရားအကူအညီရမှသာမကောင်းကျိုးပေးပါတယ်နေရာကောင်းခြင်းစားတဲ့တမ္ပတ္တိတရားတွေပြီးတဲ့ရအနေနဲ့ဒီမကောင်းကျိုးမပေးနိုင်ပါဘူးအောက်မှာဘုန်းကြီးတို့ဤကံလေးရဲ့အကြောင်းလုပ်ငန်းဆောင်ရွက်ဖို့ကိစ္စအများကံလေးပါ ဒါလည်းသင်္ကြန်ထဲမှာပါရရပါပဲစနကကံကိုရံပရိသန်ဒီဂျိုပုရိဂျိုဖြစ်စေတတ်တဲ့ကံပေါ့နော်ကိုလုတ်တဲ့ကံပဲကိုလုတ်တဲ့ကံရပရိသန်ဒီဂျိုလည်းဖြစ်စေနေပုရိဂျိုလည်းဖြစ်စေတဲ့ကံဒါစနကကံပေါ့နောက်နံပါတ်3ကဥပထံပကကံဒီစနကကံဂျိုပေးခွင့်ရအောင်အကျိုးပေးထက်တောင်ထောက်ပံ့ပေးတဲ့ကံမျိုးပေါ့ဒါဥပထမကံ ဥပပီလကကံဒီဆန့်ကျင်ဘက်ကံတော့ကြိုးပိတ်ကိုမရအောင်ရပြန်တော့လဲကြိုးပင်ထက်မထက်တာအောင်နှောက်ရှက်တဲ့ပိတ်ဆိုဟန်တာတတဲ့ကံမျိုးဥပပီလကကံလို့ခေါ်တယ်ဥပဂါရကကံကြတော့ဒီဆန့်ကျင်ဘက်ကံတွေကကြိုးပင်ကိုမရအောင်နှောက်ရှက်ဟန်တာရုံမကဘူးရသူကြတော့အကျိုးပေးကုန်လုံးဝပြတ်သွားအောင်လုပ်တတ်တဲ့ကံမျိုး အဲ့လိုဒါအပြင်လေးမျိုး꿰တယ်ဒီလိုပြောသွားတယ်ပေါ့နော်ဒီတော့ခွန်ကြီးတို့ဒီတမ္ပတိအခွင့်အခါကောင်းနေကျုံနေတဲ့အခါမှာကုသိုလ်ဥပပိလကကံနေအတိတ်အကုသိုလ်စန္ဒကကံနဲ့ကျိုးဆိုးကျိုးပေးကိုဟန်တာနိုင်တဲ့ပစ္စုပန်ဖြစ်တဲ့ကုသိုလ်ကံတွေကဒေတာဓမ္မဝေရဏိယကံရဲ့စန္ဒကတတ္တိဥပါဒမကတတ္တိ အကျိုးပေးခွင့်ရချမ်းသာဒုက္ခနဲ့ကြုံနေကြုံရပါတယ်အကုဒုက္ခနဲ့စိတ်သုံးသွားတာမဟုတ်ဘူးပိဿဝကနဲ့တမ္ပတ္တိအချိန်ဝါကြောင့်ငြိမ်သက်နေတဲ့သဘောလို့ဒီလိုမှတ်ထားဖို့ဗျာအဲတော့မဂ္ဂလေးပါဆရာတော်ကြီးရဲ့စကားချုပ်လိုက်ရင်ဥစ္စာဘောကဇီဝိတနဲ့ဒုက္ခဘွားရဤဒုထနဲ့ဉာဏ်ဝိရိယပယောဂတိဆိုဒီဥစ္စာတွေချမ်းသာဖို့အသက်ရှိကျမ်းမာဖို့ ချမ်းသာဖို့ဒီလောကမှာဘာလို့လဲဉာဏ်လို့လုံလဝရိယတို့ပယောဂတို့ဉာဏ်ဆိုတတိပါတဲ့ဉာဏ်ပဲလုံလဝရိယပယောဂဒါတွေနဲ့ပြည့်စုံနေတော့ဘုရင်တို့ကံကောင်းတယ်ဒီလိုဒါတို့မကားတွေပါလင်ကဆရာတော်ကြီးရဲ့မန္တလေးဆရာတော်ကြီးရဲ့မိန့်ကြားချက်ပေါ့နော်အခုဘုန်းကြီးတို့အောက်ကမတ်ဆုလေးဆက်ကြည့်မယ်အောက်ကမတ်ဆုလေးပေးထားတော့လေဒီဆရာတော်ဖျားကြီးရဲ့ကံနဲ့ပတ်သက်လို့ပြောရတယ်နော်ဒီမှာ အတိတ်ကံ၃ပါးလို့အဲဒီအတိတ်ကံ၃ပါးသူကတော့ဘယ်လိုမိတ်တာလဲဆိုလေဒီဆရာတော်ဘုရားကြီးကသူ့ရဲ့အောက်နားလေးမှာဘုန်းကြီးကြံ့ညွန်ပေးတာတမ္မာဒိဋ္ဌိတိပဏီတရားတင်မှာလေဒီတိပဏီပေါင်းယုတ်ပရမတွဲဆိုပြီးတော့ဒါဘုန်းကြီးတို့ကြံ့ညွန်လေးပေးတာအဲ့ဒီမှာကြည်လိုက်ပရမဆုံးသူကဘယ်လိုပြတာလဲဆို အတိတ်ကံရယ်ပိစုပန်ကံရယ်ဒီဒီနာနတိကကံမှာလည်းဒီတိုင်းပဲဟိုကာမပစ္စည်းမှာနာနကနိယကံသာဇာတကံဆိုတာမျိုးပြောတာနာနကနိယကံဆိုတာအတိတ်ကံအတိတ်ကံကိုဒီမှာ၃မျိုးခွဲပြတယ်အာကြည်တဲ့အတိတ်ကံမဟန္တမန္တကံကအာကြည်တဲ့တိတ်ကံမဇ္ဈိမကံဆိုတာကအာအလေလတန်းစားဖြစ်တဲ့တိတ်ကံ အပကကံဆိုတာကအတိတ်ကနေမှအနည်းငယ်နီးငယ်တဲ့ကံဆိုအာနေတဲ့ကံမှာပဲအဲ့ဒီ၃မျိုး အတိတ်ကံ၃မျိုးခွဲတယ်။နောက်ပိစုပန်ကံမှာလည်း၃မျိုးခွဲတယ်။ဘုဒ္ဓဘာဂိယကံဒါကြကြီးပွားတဲ့အဖို့ရှိတဲ့ကံအာကြီးတဲ့ကံမှာဓိဋ္ဌိဘာဂိယကံဆိုတာတိယုံနာတည်တဲ့ကံအာနာဘာဂိယကံ ရုပ်လျော်ဖို့ရရုပ် ဆုပ်ယုပ်တဲ့ကံပါပဲအဲ့ဒီလို၃မျိုးပြီးမှလေဒီဆရာတော်ဘုရားကြီးကအဲ့ဒီအတိတ်ကံနဲ့ပြစ္ဆုတ်ပံကံကိုအောက်ကတွဲပြတွဲပြတော့ဘယ်လိုတွဲပြလိုက်လဲကြည်လိုက်ပေါ့အဲ့ဒီကံနှမျိုးအာကြီးတဲ့အတိတ်ကံနဲ့အာကြီးတဲ့ပြစ္ဆုတ်ပံကံအဲ့ဒီကံကဘာလို့လဲလွန်ကဲစွာကြီးပွားတိုးတဲ့ကြောင်းကိုဖြစ်စေတယ် နော်အတိတ်ကလည်းအားကောင်းခဲ့မယ်လက်ရှိဘုန်းကြီးတို့ပြစ္ဆုတ်ပံဘွားမှာလည်းကြိုးစားမှုကံတွေကတိတ်အားကောင်းမယ်ဆိုအဲ့ဒီပုဂ္ဂိုလ်ကြီးပွားတယ်တိုးတက်တယ်ဒါပြောတယ်နော်အားကြီးတဲ့အတိတ်ကံနဲ့ပြစ္ဆုတ်ပံကံ၃မျိုးအားကြီး၃မျိုးဟိုတွဲတွဲဆက်ပြအားကြီးသောအတိတ်ကံနဲ့အတိတ်ကံအားကောင်းတယ်ဒါပေမဲ့လက်ရှိပြစ္ဆုတ်ပံဘွားကမှာကိုကတားရင်မကြိုးစားအလေလက်တားစောက်လောက် ကြိုးစားနေတယ်ဆိုအဲ့ဒီဟာက ကိုယ့်ရဲ့ပါမရတာလေးတည်တံ့ယုံလေးပဲနော်ယတ္တိယုံရယုံလေးပဲဒီလောက်ပဲအတိတ်ဘဝအာကြီးတဲ့တိတ်ကနေပါခဲ့တယ်လက်ရှိဘဝမှာကိုယ်ကြိုးစားအထုံးမှုနဲ့နေဆိုရင်တော့ကိုယ်မှာတိုးတက်မှုရှိဆုပ်ယုပ်ရောပါစေတယ်ဒီဆရာတော်ဘုရားကြီးအဲ့လိုကောက်ချက်ချပြီးတော့မှအတိတ်ကံဒုတိယမေဇိမကံနဲ့အတိတ်ကံပစ္စုပန်ကံသုံးကိုတွဲပြတယ် အာအလလရှိတဲ့အတိတ်ကဓမ္မစီမကံအဲ့ဒါနဲ့အာကြည့်တဲ့ပစ္စုပန်ကံဟောအတိတ်ကံကတာမလဲလတန်းသောလောက်ပဲပါတယ်ဒါပေမဲ့ပစ္စုပန်ကံမှာတကယ်ကြိုးစားရင်အဲ့ဘုရားကြီးပွားတုတ်တယ်အာလလရှိတဲ့အတိတ်ကံနဲ့အာအလလရှိတဲ့ပစ္စုပန်ကံဟောအတိတ်ကံကဘယ်သူမှမမြင်နိုင်ဘူးပေါ့ဗျာအာလလတဲ့ရှိရှိတဲ့ဒိတ်ကံပါလာတယ်ကိုကဒီပစ္စုပန်အာလလလို့တိတန်းယုံပဲရတာ တာမန်လူရန်စီနေုံတော့ပဲဖြစ်တယ်ဘာလဲလာရှိတဲ့အတိတ်ကပါလာတယ်အားနေတဲ့လက်ရှိပြစ္ဆုတ်ပံပေါ်မှာကြိုးစားမှုနည်းနေတော့ဆိုရုံမှုရှုပါမှုဖြစ်မှာပဲတိုးတက်မှုမရှိဘူးဆိုလို့အောင်ဆုံးကြည်လောက်ဒီအပကအတိတ်ကနဲ့ပြစ္ဆုတ်ပံက၃မျိုးပေါင်းစပ်တာအားနေတဲ့အတိတ်ကကိုကအားနေတဲ့အတိတ်ကရှိခဲ့ပေမဲ့လက်ရှိမှာပြစ္ဆုတ်ပံပေါ်မှာ ကြိုးစားမယ်ဆိုရင်ဒါជីវတိုးတက်တာအားနေတဲ့ဒိဋ္ဌံဖြစ်ပေမဲ့လို့အာလတန်ကိုကြိုးစားမှထိုက်လို့ရှိနေဒါတည်တံ့တာအားနေတဲ့ဒိဋ္ဌံပါခဲ့မယ်မလို့ကိုကကြိုးစားမှုမရှိဘူးအာဒိဋ္ဌဘောကံလည်းအားနေတဲ့လက်ရှိကံလည်းကြိုးစားအထုံးမှနည်းနေဆိုရုပ်ရောပါတယ်နော်အောက်မှာဆက်ကြည့်မယ်ဘုန်းကြီးတို့ဒါလေးဆရာတို့ပြားကြီးကဲအထက်ကံတွေကိုလိုက်ကြည့်လိုက်တဲ့ခါကျတော့နော် တိတ်ကံနဲ့ပိဿုကံပေါက်ဆက်အကျိုးမဲ့လေ့လာခြင်းပါတွေ့ရလဲပိဿုကံကံအားကောင်းရင်တိုးတက်ကြီးပွားနိုင်တယ်ပိဿုကံကအားအလယ်လက်တန်းစားခြင်းတည်တန်းရုံပဲဖြစ်နိုင်ပိဿုကံကအားနဲ့အနေနဲ့ဆုပ်ယုံရောပါနေမှာမတိုးတက်မောင်းမြင်ဘူးအဲ့တော့ပိဿုကံကံကအရေးကြီးတဲ့ဆွဲကြောင်းလေးဒီဆက်ပြီးပြောချင်တာဒီမှာတနည်းဆိုရင်ပိဿုကံကံဒီသားလဲကံကောင်းခြင်းကံမကောင်းခြင်းတို့ အပေါ်အဆုံးဖြတ်ပေးနိုင်သောဗရဏတရားဖြစ်ကြောင်းတွေ့ရှိရသည်နော်ဒါကြောင့်မို့ဘုန်းကြီးတို့တကယ်ကြိုးစားတဲ့လူတွေကြည်ပေါ့မကောင်းမှုလူဆိုင်လုပ်တဲ့လူလည်းကြီးပွားနေတာသူကဒါမပြတ်ကြိုးစားလုပ်နေတာကုသကံလုပ်တဲ့လူတကယ်ကြိုးစားတဲ့လူကလက်ရှိဘဝမှာလိုက်ကြည့်လိုက်ဘုန်းကြီးတို့နိုင်ငံတကာမှာလိုက်ကြည့်လိုက်ပေါ့ချမ်းသာတဲ့ပုံကုန်တကယ်ကြိုးစားကြတော့တကယ်လှုပ်လှုပ်ကြတော့တကယ်လှုပ်လှုပ်တဲ့လူကြိုးစားတဲ့လူကဒါကြီးပွားအောင်မြင်တာပဲနော် အဲတော့ဒီမှာကြည်လိုက်အရာဝတ္ထုတစ်ခုတွင်မူရင်းတန်ဖိုးနဲ့ခြံတန်ဖိုးနှစ်မျိုးရှိခဲ့ကံကောင်းမှုချင်းတွေ့ရမှာလဲမူရင်းတန်ဖိုးဖြစ်တဲ့အရာဝတ္ထုအပြင်ပြည်စုံမှုဥပရိတံပါတိနဲ့ခြံတန်ဖိုးမှဖြစ်တဲ့အချိန်ကာလပြည်စုံမှုကာလတံပါတိအချိန်နေပြည်စုံမှုဒေတာတံပါတိအသုံးချပြီးပြောကနာထက်သွင်းစဉ်းစားရမယ်။ဒါလေးတက်ပြီးတော့ဘုန်းကြီးတို့ခါကြည့်လိုက်တခါတည်းကမကောင်းမှုကိုသတ်မှတ်ထားရများရှုထောင့်တစ်မျိုးအကြည့်နေ ကံဆုံးပြီးမှဖြစ်သွားတယ်နော်ဒီကံကံကောင်းမှုလို့သတ်မှတ်ထားတဲ့အရာတွေတစ်ဖက်ကကြည်လိုက်ရင်ဟုတ်လားကံဆုံးမှုဖြစ်သွားတယ်နော်ဘယ်လိုလဲဆိုပြည်စည်းဥစ္စာ ရှာဖို့ရလာတယ်ရလာတဲ့ကကိုကဘာဖြစ်လဲသူများတွေသူရာဒါနာပေးတာကနာပြုတာထထထလိုချင်မှုမရောရဲမှုနဲ့လောဘတဏှာတွေပြတ်လာငါတဲ့တော်ပါလားငါမှန်မှလားငါတဲ့တော်မာနတွေဒိဋ္ဌိတွေဝင်လာတာမန်နေတက်လာနော် အယူဆတွေမှားလာအဲ့ဒီခါကျဘာဖြစ်လဲဒီပစ္စည်းဥစ္စာမှုချမ်းသာမှုအကြောင်းပြုပြီးတော့နာမည်ကြီးမှုအကြောင်းပြုပြီးကိုကျင့်တရားမှာပျက်စီးလာနော်ငါနဲ့ငါသာနိုင်စရာဝင်းဝါခုံမောက်ပြီးတော့ဗာလေအချောက်တဲ့အကုသရတယ်ဤဒီမှာမွေစိုးကိုမဖမ်းတတ်တော့ကဖမ်းသူကိုမွေကပြန်ကြိုက်တဲ့အလကတုပမာပေါ့နော်ဒါနှစ်ချောင်းနဲ့အလကတုပမာပေါ့ သဘောမျိုးပင်ဖြစ်၏နော်ဒီပစ္စည်းဥစ္စာတွေရှာတယ်အကျင့်ဆရဏပါမအကျင့်ဆရဏမပိုင်ဒါတော့မာနာလည်းဝင်မှာပဲလောဘတွေလည်းပို့ပြီးကြီးလာမှာပဲဘုရားတို့ဒီတန်ခါလောကမှာလည်းပြောစမှရှိပါတယ်ဘုရားတို့တန်ခါလောကမှာပါလဲဆိုကိုရိုလေးတွေဘုရားတို့ငယ်တဲ့ကိုရိုလေးတွေဟောပြောတော်တော်ကောင်းပါတယ်သူများစိတ်ဝင်စားဟောနိုင် အဲနှစ်နှစ်သုံးနှစ်လောက်နေပြုတ်ကြပြီတပါးတက်လာဒါနဲ့ပတ်သက်ဘုန်းကြီးတို့တကယ်ကျင့်ကြံဟောဆရာတော်ကြီးတပါးနဲ့လျှောက်တာဆွေးနွေးမေးမြန်းဖို့ဆရာတော်တပည့်တော်ဒါနလောကကြည်တော့အဲ့ဒီလိုတွေတွေ့ရတယ်ဗျာဒါဘာကြောင့်မို့လို့ဆရာတော်ထင်ပါတယ်လို့လျှောက်တော့ဆရာတော်ကြီးဘုန်းကြီးအဲ့ဒါအကျင့်ဆရဏမပါတာအကျင့်ဆရဏမပါတဲ့အခါကျမှန်နေတက်လောဘတွေတက်ဒေါသတွေ ကြည်ပြီးတော့လွတ်ထွက်ထိမ့်မရှိတော့လွတ်ထွက်သွားတာဒါကြောင့်ဘုန်းကြီးတို့ကជីវချမ်းသာလာနာမည်ကြီးလာတယ်ဆရဏလေးနဲ့ထိမ့်မှဆရဏနဲ့မထိမ့်တော့ခုနမွေစိုးဖမ်းတယ်လို့ပေါ့မွေစိုးဖမ်းတဲ့ကမှာဖမ်းမတိုင်တော့မွေစိုးကကိုယ်ကိုက်ပြီးတော့ဟုတ်လားအသက်ပါဆုံရှုံမှုဖြစ်တော့ဒီတရားအထုတ်တာတို့တရားသင်တဲ့ခါလဲဒါလည်းအရေးကြီးတာပဲနော်တရားထုတ်တဲ့ခါကျကိုယ်ကိလေသာတွေငြိမ်းဖို့ ကိုယ်တန်လုံးဖြစ်တဲ့လောဘဒေါသတွေထိန်းနိုင်မှုဒါအရေးကြီးတာအဲ့လိုမကြည့်ပဲနဲ့ဟုတ်လားတရားသင်ပြီးသူများတွေလိုက်ဝေဘာနဲ့ထောက်ပြတာတွေတရားသင်တယ်ဆိုဘုန်းကြီးတို့တရားကျင့်တယ်ကိုယ်ကိုယ်တိုင်ကျင့်ဖို့သင်ပေးတာလေသူများကိုဝေဘာမှုထောက်ပြဖို့မဟုတ်သူမသိနားမလဲလို့လာမေးလို့ရှင်းပြလို့ရပါတယ်သူများဝေဘာနေရပောက်ခါဆရာမလို့ကိုကျင့်ဖို့အဓိကပဲ အဲသူများဝေဘာနေထောက်ပြနေပြီဆိုရင်တော့ကိုယ်လည်းအာကုသိုလ်တွေနှိပ်စက်ပြီးအာကုသိုလ်တွေဖြစ်ကုန်တော့အဲ့ဒါမျိုးမကောင်းဘူးပြီးတော့ဒီမှာကြည့်လိုက်ပါတော့ကံကောင်းခြင်းမကောင်းခြင်းချမ်းသာခြင်းဆင်းရဲခြင်းပညာကြီးခြင်းပညာမဲ့ခြင်းစသဖြင့်အတိတ်ကနဲ့ဆိုင်သည်လည်းရှိမဆိုင်သည်လည်းအရာရာမှာအတိတ်ကနဲ့ဆိုင်သည်ရောပုတ်ဝေကတဟိတုဒိဋ္ဌိဖြစ်တယ်အတိတ်ကကြီးပုံချရင်တော့ဒါပုတ်ဝေကတဟိတုဒိဋ္ဌိ အယူဆဖြစ်မှာဥမာမီးကိုကင်အပူလောင်တာဒါကြတော့ကံမကောင်းလို့ပြောလို့မရဘူးကံမီးကင်တာကိုပူတဲ့ຢာကင်တော့ပူမှာပဲအရက်တောက်လို့မူရင်တာဒါလည်းတောက်လို့မူတာဒါလည်းကံမကောင်းလို့ပြောစာမကြိုးစားလို့စာမွေးကြတာဒါတွေကတော့ပစ္စုပန်ကံရဲ့စွမ်းတတ္တိပဲပစ္စုပန်ကံရမကောင်းတာကြီးရှောင်ခြင်းဒါတိပေးရနေတယ်မဖြစ်ဘူး ကြိုးစားနေအောင်မြင်မှုတွေရမှာဒါပိစုပန်ကထင်ရှားလာနော်ဘိမြူဆွဲတယ်အရက်တောက်တယ်ဒါတွေကြောင့်အသက်တိုးတယ်ယောဂရတယ်ဒါအထိတ်ကံကြီးပြောလို့မရဘူးကိုလက်ရှိလုပ်တဲ့ကံတွေကြောင့်ဖြစ်တယ်ဆိုတော့ဒါလည်းနားလေသဘောပေါက်ဖို့ဒါကိုအဓိကပြောတော့အခုဘုန်းကြီးတို့နောက်တစ်ခုပြောချင်တာပါလဲဆိုတော့အကုသကံလွတ်မြောက်တဲ့ဤပေါ့နော်ဘုန်းကြီးတို့ တော်တော်များများကဟုတ်လားအာဟုတုကံဒီဆိုရင်ကျူးလွန်ပြီးမလွတ်တော့ဘူးလို့ထင်တာလွတ်မြောက်အောင်လုပ်တဲ့နည်းဟုတ်လားရှိတော့လွတ်အောင်လုပ်တဲ့နည်းဒီတုံလေးနဲ့ပတ်သက်ဒီမှာတော့ဘုန်းကြီးတို့ကအချင်းချုပ်ပြီးရေးတာတော့အချင်းချုပ်လေးရေးတာတော့နည်းနည်းလေးဘုန်းကြီးချဲ့ပြီးပြောပါမယ်သူရမူရင်းတောက်တိုင်းဒီတော့တော့ကိုယ်ရဲ့ကိုမှတ် ဟောအောက်ကကြံညွန်လေးပေါ်နေနဲ့တင်လိုက်စမ်းပါသင်္ကဓမ္မတုတ်နော်သလိုင်းနာဝကနောက်ကကြံညွန်လေးမပါပဲနံပါတ်မပါပဲပြန်ညာဘက်ကအကုသိုလ်လွန်ဤအောင်နာလေးမှာအဲ့ဒီဟာလေးနည်းနည်းပေါ်တင်စမ်းပါညာဘက်ကအကုသိုလ်လွန်ဤဆိုအဲ့အဲ့ဒီသလိုင်းနာဝကနောက်ကနေပြီးတော့ကြံညွန်လေးထည့်ခြင်းအဲဒီမှာဘုန်းကြီးရေးခဲ့တာကြားခဲ့တာ 902နော်ဒီသင်္ဒဓမ္မသင်္ခဓမ္မတုတ်တလိုင်းနဝကစာမျက်နှာ902ဒီနောက်ကနေရေးခြင်းနဲ့902อืม900နှစ်လို့ရေးထားဟုတ်ကဲ့အဲတော့အဲ့ဒီတုတ်လေးကိုပြန်ပြောမယ်မူရင်းတုတ်အပြည့်စုံပြောမယ်မူရင်းတုတ်ကဘုရားဘာဟောတာလဲဘုရားက နာလာနာမြို့ပါဝရိကတရဥယျာဉ်တော်မှာတရင်သုံးနေတဲ့ချိန်နာဒဗုဒ္ဓနိကန္ဒဆရာကြီးရဲ့တပည့်ပေါ့အတိပဏကပုဒ္ဒါဆိုရွာတဲ့ကြီးတယောက်ကဘုရားထံရောက်လာရောက်လာတဲ့အခါကျဘုရားနဲ့စကားပြောကြတော့ဗုဒ္ဓမေးတယ်ရွာတဲ့ကြီးကိုဗာမေးလဲသင်တို့ဆရာက သင်တို့တပည့်တွေကိုဘယ်လိုဟောကြားဆုံးမသလဲဒီလိုမေးတယ်။ပြောခုနကအတိပန္နကပုတ္တဆိုတဲ့ရွာသားကြီးကပါလျှောက်တာလဲသူတို့ဆရာက သူ့အသက်ကိုတတ်တာသူများပစ္စည်းကိုခိုးတယ်စတဲ့ကံ၅ပါးကျူးလွန်သူအလုံးဟာအပေငရဲတို့ ကြာရောက်တယ်ဒီလိုဆုံးပါပါဒါပေမဲ့လို့ဒီအပေဒီဒါတွေလောက်တိုင်းကြာရောက်တာတော့မဟုတ်ဘူးတဲ့ဆက်ပြောတာ တတ္တဝါသည်အကျဉ်းချင်းကံဖြင့်များစွာနေဒါတွေကိုများစွာပြုလုပ်နိုင်မှအမြဲမပြတ်ပြုလုပ်နိုင်မှာပေါ့သူကပြောတာအဲ့ဒီများစွာပြုလုပ်နေတဲ့ပုံကအဲ့ဒီကံပို့ဆောင်ကြီးကိုခံရတယ်ပြောချင်တာကတော့ခုနတတ်ချင်းခိုးချင်းစားတာဟာတွေကိုများများပြုလုပ်နေတဲ့ပုံကပင်ငရေကြတယ်ဆိုတဲ့အတိပ္ပယ်မျိုးသူကသင်တာ哦အဲ့တော့ဘုရားဘာထောက်လိုက်လဲဆိုတော့ အဲ့လိုဆိုရင်ဒီတတ်နေတဲ့ပုဂ္ဂိုလ်ဟာတတ်တာတို့ခိုးတာတို့ကျူးလွန်တဲ့ပုဂ္ဂိုလ်ဟာသူ မကောင်းမှုလုပ်တဲ့ချိန်နဲ့ဟုတ်လားမကောင်းမှုကျူးလွန်တဲ့ချိန်နဲ့မကျူးလွန်တဲ့ချိန်ဘယ်ဟာများလဲမကောင်းမှုကျူးလွန်တဲ့ချိန်ကနေတာပေါ့မကျူးလွန်တဲ့ချိန်ကများနေတယ်ဟောသူကပြောနေတာကဒီတတ်ချင်းခိုးခြင်းစရည်မကောင်းမှုကံတွေ များစွာ ပြုလုပ်တဲ့ပုဂ္ဂိုလ်မှအပေရောက်တယ်ဆိုတော့ဟုတ်လားဒီမှာမကောင်းကိုပြုလုပ်တဲ့ချိန်ကနည်းနည်းမကျူးလွန်တဲ့ချိန်မပြုလုပ်တဲ့ချိန်ကများနေတာဆိုဘယ်သူမှဒီငရဲကိုမရောက်ဘူးမခံရဘူးဆိုတဲ့စကားမျိုးဖြစ်နေအဲ့လိုထောက်လိုက်တာဘုရားကပြီးတဲ့ခါကျတော့သူစကားယုံကြည်ပြီးတော့ဟုတ်လားဒီလိုလုပ်နေတဲ့ဘုဆိုရင်လည်း စိတ်ကဆွဲတော့ငါတို့ငရဲတော့ကြတော့မှကြတော့မှဒီလိုစိတ်ဆွဲနေသိရင်လည်းပဲမကောင်းမှုလုပ်ထားရင်လည်းပဲပင်ငရဲကိုကြောက်ရောက်နိုင်တာပဲလို့ဘုရားအဲ့လိုထောက်ပြတော့ဒီတော့ဘုရားရဲ့ယူဆကိုမေးတော့ဘုရားရဲ့ဆုံးမကိုမေးတော့ဘုရားကသူ့ရဲ့အသက်ကိုတတ်ချင်းစားတဲ့မကောင်းမှုကိုဘုရားတော့ကဲ့ရတယ်ပြစ်တင်ဒါတွေမလုပ်ရဘူးရှောင်ဖို့ရဘူးလေတပည့်တွေကိုဘုရားဆုံးပါတယ်အဲ့တော့ အဗျာဆုံးမကိုလိုက်နာတဲ့ပုဂ္ဂိုလ်ကဒီကုကျူးလွန်ပြီးတဲ့အလုပ်တွေအကုသကံတွေကလွတ်လမ်းမရှိတော့ဘူးလားဒီလိုမဟုတ်ဘူးအဲဒီကိုပုရုဇဉ်မိုင်းတော့မကောင်းမဲ့အပြုမှုဆိုတော့လုံမိတတ်မှာပဲအဲ့ဒီအပြုမှုပေါ်မှာဒီမှာတွေးပြီးဆွေးဝင်တော့ကဖြစ်ပြီးစိတ်မချမ်းသာအောင်မဖြစ်စေပြန်နဲ့ဒီအကုသကံလွတ်တဲ့နည်းတွေကိုဘုရားကအဲ့မှာညွှန်ပြပါအကုသကံလွတ်တဲ့နည်းဘယ်လိုလုပ်ရမလဲ ကိုအာဟုသို့ကလို့ရင်ဒီအာဟုကိုလောက်တဲ့အပြုမှုပြောဆိုမှားမှန်မကောင်းမှန်သိရမယ်နံပါတ်1အမှားကိုမှားမှန်သိရမယ်ပေါ့မကောင်းတာလုပ်ပြီးလုပ်ပြီးမှသိရမကောင်းတာပြောရင်မှပြောရင်လည်းပြောရင်မှသိရနံပါတ်2ကတော့မှားမှန်သိရဒီအမှားကို အပြောမှားပြီးလုံမှားပြီးပြီးဒီအမှားကိုကိုနေရင်းနေတဲ့မိတ်ဆွေသုံးဖို့ဆရာသမားလေးစားလောက်တဲ့ပုဂ္ဂိုလ်ထမ်းမှာဟုတ်ကဲ့ အာကျွန်တော်တို့မှားသွားပြီပြီးတော့မှားသွားပြီကို့အမှားကိုဝန်ခံရတဲ့တတ္တိရှိရမှာဝန်ခံနော်ဝန်ခံတဲ့အတိုင်းပဲနောက်ဒီမှားမျိုးထပ်မဖြစ်အောင်ထိမ့်သိမ့်နေရမယ်ရှောင်ရမယ်အဲသုံးချက်ပေါ့နော်နံပါတ်1ကအမှားကိုအမှားမှန်သိရမယ်ပြီးတော့ဒီအမှားကိုဝန်ခံရမယ်ဝန်ခံရတဲ့တတ္တိရှိရဝန်ခံရမယ်ဝန်ခံတဲ့အတိုင်းပဲနောက်ထပ်မဖြစ်အောင် ပြုရမယ်ရှောင်ရမယ်ပေါ့နော်နောက်ထပ်မဖြစ်အောင်ရှောင်ရှောင်ပြီးတော့ထိမ့်သိမ့်ရပါလို့ကောင်းတဲ့အပြုမှုမျိုးလားဆက်လုပ်ရမယ်ဒီမှာတော့ဘုန်းကြီးအဲ့လောက်ပဲရေးထားပါတကယ်တကယ်じゃဒီတောက်ထဲမှာじゃတော့ကောင်းတဲ့ပြုမှုမျိုးတွေကဟုတ်လားကောင်းတဲ့ပြုမှုမျိုးတွေလုပ်ဖို့ပြောဖို့လိုသလို စိတ်ထဲမှာလည်းဒီအာဟုတုကနေပျောက်သွားအောင်အပိုင်းခြားကန့်သတ်မရှိတဲ့မေတ္တာကရုဏာမုဒိတာဥပေက္ခဒီစိတ်တွေနဲ့နေရမယ်ရအမျက်နှာအလုံးမှာအပိုင်းခြားကန့်သတ်မရှိတဲ့တ attva တွေပေါ်မှာမေတ္တာကရုဏာမုဒိတာဥပေက္ခကျင့်သုံးအောင်ဗြဟ္မစုတရားနဲ့ကျင့်သုံးပြီးနေထိုင်မယ်ဆိုရင်အဲ့ဒီအာဟုတုတွေကတွတ်မြောက်အောင်လုပ်လို့ရတယ်ဒီလိုမိန်သွားတယ်ဟုတ် အဲတော့မေတ္တာတရားနဲ့နေတော့ဗျာအဲခိုးမှုတတ်မှုတို့ဒီကံတရားတွေပဲနောက်ထပ်ပဲကျူးလွန်တော့ကရုဏာတရားနဲ့နေမယ်ပုရိတာတရားနဲ့နေမယ်ဒါတွေဘုန်းကြီးတို့ခဏခဏပြောနေကြပါမယ်တန်တူရီတူတို့ဘောကံဘက်တွေတွေ့လာရင်အလုံးမေတ္တာထားရအောင်ကာယကမေတ္တာထားမှာဝစီကမေတ္တာထားမှာတဝုနဲ့လူတွေ့လို့ချင်းရင်မေတ္တာအရင်ဥလို့ပို့နေအောင်အရင်ထားနေအောင်ကြိုးစားမယ်။ဒါမျိုးတွေဘုန်းကြီးတို့ ရှေ့ရှေ့ဆရာတော်သူတော်ကောင်းကြီးကမိတ်လာတာရှိတယ်။ပြီးတော့ကာကမေတ္တာဝစီကမေတ္တာမနောကမေတ္တာပေါ့အမြဲမပြတ်ထားနေတတ္တဝါတွေပေါ့ကာကမေတ္တာကျင့်သုံးဝစီကမေတ္တာကြောင့်မနောကမေတ္တာလည်းကျင့်သုံးနိုင်အောင်အဲ့လိုအမြဲမပြတ်တတ္တဝါတွေပေါ့မေတ္တာ တရားနဲ့နေမယ်ဆိုရင်တကယ်မေတ္တာပွားနေမယ်ဆိုရင်ဒီကံတွေပဲလုံးဖြစ်တော့မလဲအချင်းခိုးခြင်းမှုတွေမလုံးဖြစ်တော့ကရုဏာထားနေမယ် ကိုယ်တိုင်နေကြတဲ့တတ္တဝါတွေနေကြတာမျိုးမျိုးရှိတာပေါ့ပစ္စည်းဥစ္စာပညာဂုံတီရနေကြတဲ့စိတ်ဓာတ်နေကြတဲ့ဒါသရကိယနာစိတ်ထားတော့ဝိတာပွားတော့ကိုယ်ရဲ့သားတဲ့ပုဂ္ဂိုလ်များကြကရုဏာကျင့်သုံးရအောင်မေတ္တာကရုဏာမုဒိတာဝိကကျင့်သုံးလို့မရတဲ့ပုဂ္ဂိုလ်တွေရှိသေးတယ်အဲ့ဒီလိုပုဂ္ဂိုလ်များကြတော့ဘုန်းကြီးတို့ဥပ္ပခါကျင့်သုံးရအောင်ဥပ္ပခါဆိုကံတရားဆင်ញံတော့ဟောဒီပုဂ္ဂိုလ်မကောင်းတာလို့သူ့ဘက်ခံမှာ ငါမကောင်းတာလို့ရင်ငါပဲခံမှာသူမကောင်းတာပြောရင်သူပဲခံမှာငါမကောင်းတာမဟုတ်တာတွေပြောငါပဲခံမှာဒီလိုကံတရားဆင်ញင်ပြီးတတ္တဝအလုံးဒီပေါ်မှာအပိုင်းခြားကန့်တမရှိပါဘူးဒီစိတ်တွေနဲ့နေနိုင်မယ်ဆိုရင်ကုသိုလ်တရားတွေဖြည်းဖြည်းနဲ့အကုသိုလ်တရားတွေပေါ့လေဖြည်းဖြည်းနဲ့ဟုတ်လားဘာမှကျွင့်ကြမရှိအောင် ကုံသွားနိုင်တယ်ဆိုဥမာပေးတာတော့ အကောင်းကောင်းနဲ့ဖြူသင်းခယူမှုတ်တတ်တဲ့ပုံကိုပေါ့နော်ရှင်းတော့ကတော့ဒါအိန္ဒိယတုံးတွေမှာဗမာပြည်မှာလည်းချုပ်ရှိပါတယ်ပုံနာတွေပါလေရအကောင်းနဲ့ဒီခယူကိုမှုတ်နိုင်တဲ့ပုံခယူမှုတ်နိုင်တဲ့ခါကျတော့ဟုတ်လားတာတာလေးတော့မှုတ်ရတော့ဘုဒ္ဓကတည်းဒီအတန်ကဒီရမင်နာမှာရှိတယ်လူအလုံးကိုပိုင်ချကန့်တမရှိကြားနိုင်တာပေါ့ ဒီမေတ္တာတရားတွေကရုဏာတရားတွေမုဒိတာဥပက္ခတရားတွေကျင့်ဖန်များစွာပွားများအထောက်နေမယ်ဆိုရင်ခုနကကိုပြုလုပ်တာတဲ့အကုသိုလ်ကံတွေလွန်မို့သွားနိုင်တယ်။အဲကြောင့်မို့ဘုရားရဲ့အဆုံးအမတော့ဗာလဲမကောင်းမှုပြုလုပ်သူတိုင်းတေချာဖို့အပေရောက်ရမယ်ဆိုတဲ့စကားဟာလွယ်မှားနေတဲ့အကြောင်းဒါဒါကိုပြင်လို့ရတဲ့အကြောင်းပေါ့နော် ဒီမကောင်းမှုအကုသိုလ်တွေမှာလွတ်မြောက်အထုတ်နည်းဘောပါဘုရားကဟောပြလိုက်တော့အဲ့ကခုနရောသူရဲ့သဘောကျတယ်ပြီးတော့မကောင်းမှုတွေကျုံလာတဲ့အခါကျဒါကိုစိတ်ကြကြစရာညှင်းငွေ့စရာစိတ်ပြက်စရာမလိုဘူးเนาะအဲ့တော့ဒီနည်းကိုသိထားမယ်လူရယ်လို့ဖြစ်လာရင် ပြောမှဆိုမှဆိုရှိမှာပဲဒါကိုဘုန်းကြီးတို့ကဘယ်လိုပြင်ရမလဲသိဖို့ရည်ကြည်တာပဲပြင်လို့ရတယ် ဒီကုသိုလ်အကုသိုလ်ကုစားလို့ရတယ်နော်နည်းအောင်ပအောင်လုပ်လို့ရတယ်ဒါကတော့သင်္ဃဓမ္မတုတ်သာလနာဝကတန်ရုပ်ပေါ့ဗျာသာမဏေ900နှစ်မှာပါတယ်နောက်တစ်တုတ်ကြည့်ကြအောင်နောက်တစ်တုတ်လည်းကောင်းပါနောက်တစ်တုတ်ကတော့ဘာလဲဆိုရင်မကောင်းစီလေးကြည့်ပေါ့ခံစားခွင့်ရှိသည့်အလျော်ကခံစားရတရားဟောတာလို့တရားလေးရင်ကြည့်မယ် ပြီးမှဘုန်းကြီးတို့ဒီဘုရားဟောတရားလေးကိုမရှင်းလင်းဖြေအောက်ကဆက်ရှင်းပေးတာပါ။ယံတို့တတ္တဝါသည်အချင်းချင်းတို့သောချင်းအပြင်ခံစားသောအကျိုးရှိသောကံကိုပြု၏ထိုသို့သောချင်းအပြင်ထိုကံ၏အကျိုးကိုခံစားရ၏ဟု၍တစုံတစ်ယောက်ကပြောဆိုညာထိုသူတို့ပြောဆိုတဲ့အတိုင်းဖြစ်ခဲ့သောအကျင့်မြတ်ကိုကျင့်သုံးခြင်းသည်ဖြစ်နိုင်၏ကောင်းစွာဆင်းရဲဒုက္ခကုန်ခြင်းကိုပြုလို့ရခွင့်လန်းသည်ထပ်ပေါ်နိုင်၏ နော်ကိုပြုလုပ်တဲ့ကံကိုခံစားမယ်ဒီလိုပြောဒီလိုပြောဆိုတဲ့အတိုင်းကိုကဟောကောင်းတာလို့ကောင်းကြရမယ်ဆိုတာဆိုရင်အမယ်ဒီလိုသိထိုင်ကိုကပါလဲကောင်းတာတွေပဲကျင့်သုံးပြမှာကောင်းတဲ့ကျင့်ကိုကျင့်သုံးမယ်ကျင့်သုံးရင်ကျင့်သုံးရင်လည်းဝိပဿနာဉာဏ်နဲ့စဉ်းစဉ်တဲ့မညာဖုံညာနဲ့ရသွားမယ်ဆိုရင်တော့ဒါဆင်းရဲဒုက္ခတွေကုန်သွားတာပေါ့နော် အဲ့ဒီရဲ့အဓိပ္ပာယ်ကို အကထိုက်ရရှင်းလင်းချက်လေးကိုခွန်ကြီးထပ်ထည့်တာအဲ့ဒီအခုပြောတဲ့ဆိုလိုရပါလဲတတ္တဝါတူတျောပြုလုပ်ထားတဲ့ကံဒါဘုန်းကြီးတို့ဒေတာဓမ္မဇောခုနှစ်ချက်စေနာအကျိုးပေးပုံနဲ့ပတ်သက်ပြောခဲ့ပြီးသားမျိုးအဲ့ဒါပဲပြန်ပြီးရှင်းလင်းချက်ထပ်ရပေးတာဇောခုနှစ်ချက်ပရမဇောဒုတိယတတိယသုဒ္ဓဇောဣဇမဇတတ္တမဇော ဒီရောက်ခုနှစ်ချက်ပေါ့နော်အဲ့ဒီတတ္တဝါတွေပြုလုပ်ထားတဲ့ကံတွေထဲမှာကုသိုလ်ကံပဲဖြစ်အကုသိုလ်ကံပဲဖြစ်ဖြစ်အဲ့ဒီဇောခုနှစ်ချက် စေနာထဲမှာပရမဇောကုသိုလ်ကံစေနာအကုသိုလ်ကံစေနာဘယ်မှာကြိုးပေးလဲဒိဋ္ဌဓမ္မဝေဒနိယဒီမျက်မှောက်ဘဝကြိုးပေးတယ်အဲ့ဒီဘုန်းကြီးတို့အရင်ကသင်ခဲ့ပြီ အဲ့ဒါပဲပြန်ပြီးဒီမှာထကရာပြန်ဖြည့်ရှင်းကြံပေးတာနော်ဒီမှာကြည့်လိုက်ဇောခုနှစ်ချက်ကုသိုလ်ပဲဖြစ်ဖြစ်ဒီရှေ့ကဘုတ်ထောကနေပြီးတော့ဟလာဆုံးဖြတ်ပေးတယ်ဟိုဆိုဆုံးဖြတ်တယ်ဆိုတတိညာပါသွားရင်တတိညာနဲ့ယောနိတော်မနိတိကဆင်ញံနှလုံးသွင်းမှန်တိုင်းဒီနောက်ကဇောတွေကဇောစေစေနာတွေကကုသိုလ်ဇောတွေဖြစ်သွားတော့ဘုန်းကြီးတို့တတိညာလွတ်သွားမယ် အာယောနိသမကဆင်ញင်နှလုံးသွင်းမတက်ဘူးဆိုရင်ဒီဇောတွေကအကုသိုလ်စေနာဖြစ်သွားတယ်ပေါ့ဒီဇောတွေထဲမှာပထမဇောစေတနာပထမဇောစေတနာကဒီဘက်ဘဝမှာလက်ရှိဘဝမှာအကျိုးပေးတာအကုသိုလ်လို့ရင်အကုသိုလ်စိတ်မချမ်းသာမှုတွေကျိုးပေးမှာကုသိုလ်လို့ရင်စိတ်ချမ်းသာမှုတွေကျိုးပေးမှာပြီးတော့အဆုံးသောတတ္တမဇောစေတနာဒါဒုတိယဘဝနောက်ဘဝမှာအကျိုးပေးတာအဲ့ဒါကိုရေးတယ် အချို့ကံဆိုတာတရမသောစေရနာကိုပြောတယ်နော်ပရမသောစေရနာယခုဘဝမှာကျိုးပေးတယ်တရမသောစေနာကဒုတိယဘဝနောက်ဘဝမှာကျိုးပေးတယ်အချို့ကံဆိုတာကအလေသောငါးချက်စေရနာပြောတာဒုတိယသောတတိယသုဒ္ဓသောပိစမသောသတ္တမသောဒီအလေသောငါးချက်စေရနာကံဆိုတာက တတိယဘဝနဲ့နိဗ္ဗာန်တန်အောင်ဘဝဆက်ဆက်ကျိုးပေးနိုင် အဲ့ဒီလိုသူ့ဘဝနဲ့သူကြိုးပေးရမယ်ကံမျိုးအကျိုးမပေးတော့ဘူးဆိုဟောတိကံဖြတ်သွားတယ်ဒါကိုပြောတော့ဒီဒိဋ္ဌဓမ္မဝေဒနိယကဒီဘက်ဘဝမှာကြိုးပေးရယခုဘဝမှာကြိုးပေးရမယ်အကျိုးမပေးဘူးဆိုရင်ဟောတိကံဖြတ်ဥပပိဇဝေဒနိယကဒုတိယဘဝနောက်ဘဝမှာကြိုးပေးရမယ်ဒီတတ္တပသောစေတနာလေးအကျိုးမပေးဘူးဆိုဟောတိကံဖြတ်သွားတယ်ဒီအလဲဆုံး၅ချက်ကတော့နိဗ္ဗာန်မရောက်မချင်းကြိုးပေးတာ အာနိဗ္ဗာန်ရသွားရတ္တမေရတ္တဘုံရသွားပြီးတော့အဲ့ဒီဘဝတော့ဒီအကုသကအကုသကတော့ဖြစ်အောင်ပါပေါ့နော်ပြိမာန်ပြုပါတော့တာအကျိုးမပေးတော့အဲ့ဒီဟာကိုဒါဖြည့်ရှင်းချက်ပေးတာတော့မိမိတို့အကျိုးပေးရမည်ဘဝနဲ့အကြောင်းမညင်ညွတ်၍အကျိုးမပေးတော့ကံများသည်ဟောအတိကံဖြစ်သွားတယ်ပရမဇောစေနာဒီဘဝမှာအကျိုးပေးမယ်အကျိုးမပေးဘူးဆိုဟောတိကံဖြစ်မယ်တတ္တမသောစေနာနောက်ဘဝဒုတိယဘဝမှာအကျိုးပေးမယ်အကျိုးမပေးဟောတိကံဖြစ်တဲ့ဒါကိုရေးထားတော့ အလယ်ဆုံး၅ချက်စေတနာကတတိယဘဝနိဗ္ဗာန်အောင်ကြိုးပေးတယ်နော်ယ ahanan ပြတ်သွားပြီဆိုတော့ဒါကြိုးမပေးတော့ဒါမျိုးဟောတိကံဖြစ်တယ်လို့ဆိုတယ်နော်ဟောတိကံဖြစ်တယ်အရိယာမဲ့ဖြင့်ကုသကအကုသကံတို့ကုတ်ခန်းစေတာတော့ကြောင့်အကျင့်မြောက်ကိုကျင့်သုံးရင်ဖြစ်နိုင်နော်အရိယာမဲ့ကိုကျင့်သုံးမယ်ဆိုရင်အရဟတမဲ့ရသွားပြီဆိုရင်ဘုန်းကြီးတို့ကုသကအကုသကံဆိုကုန်သွားတော့နောက်တော့မဖြစ်တော့သောတာပန်ဇာက နာဂံတိုင်အောင်တော့ ဒါတော့ကုသိုလ်ကအကုသိုလ်ကဖြစ်သေးတာဟုတ်ရတ္တမေရသွားကုသိုလ်ကအကုသိုလ်ကဆိုဖြစ်တော့ကံကြောင့်ဖြစ်ပေါ်လာမည်ဘုဒ္ဓကလည်းမဖြစ်ပေါ်လာအောင် ပြုလုပ်နိုင်တယ်နောက်ထပ်ဘယ်တော့မှပေါ်ရတယ်မဖြစ်တော့ဒါကိုဆိုလိုရင်းပါအောက်ဆက်ကြည့်မယ်ဘုရားနောက်ဆက်ဟောတာဗာလဲယဟန်တို့ဘယ်သို့သောဘယ်သို့သဘောရှိသောပုဂ္ဂိုလ်၏အနည်းငယ်မြပြုအပ်သောမကောင်းမှုကံသည်မျက်မှောက်ပွားနှင့်သာခံစား အတိဖြစ်၍ဒုတိယဘဝ၌အနိငယ်များပင်အကျိုးမထင်သည်နီဆိုလျင်ဤလောကနှင့်အချို့သောပုဂ္ဂိုလ်သည်ဘောအပ်သောကိုရှိဘောအပ်သောသီလစိတ်ပညာရှိ မသေးသေးသော ကိုရှိအကျင့်များအကျင့်ကိုအပြင်မသေးသေးသောကိုရှိ နိုင်ရှင်ကိုပြုတတ်သောယာကစာရမရှိသည့်ဖြစ်နေလေဒါကတော့ကျင့်နေကုံဆုံးသောအရတ္တမေ ဉာဏ်ဖုံဉာဏ်ရတော့ကျင့်ညာထုတ်တဲ့ဉာဏပုဂ္ဂိုလ်လို့ဆိုလိုတဲ့ဆိုအောင်မှာဘုန်းကြီးတို့ဆက်ရှင်းတာပဲပြီးတော့မှဤသို့သဘောရှိသောပုဂ္ဂိုလ်နီးငယ်မြနီးငယ်မှဖြစ်နေနီးငယ်မြပြေလို့အနီးငယ်မြပြေလို့တော့ဘောနော်နီးငယ်မြ ပြုလို့သောမကောင်းမှုကံသည်မျက်မှောက်ဘဝနဲ့သာခံစားသည်ဖြစ်ဖြစ်ဒုတိယဘဝနဲ့အနည်းငယ်မြအကျိုးမထင်နေညာတို့ဥပမာကနည်းငယ်သောစားွက်ထဲ၌စားကိုထဲလင်းစားငန်ရဖြစ်သောတော့လေနော်ခွက်သေးသေးတဲ့မှာစားများများထဲရင်တော့ဒီရည်တဲ့ငန်းနေမှာဒါပေမဲ့ဒီစားနေနေလေးမြစ်ထက်သွားထဲရင်ဘယ်ငန်တော့မလဲအဲ့ဒီဥပမာပေးထားတာ အဲကြောင့်ဒီတုတ်ကိုအောက်မှာလည်းပါပါတယ်အောက်ဆက်ကြည့်မယ်ခုနဒီပိုက်ကိုရှင်းလင်းချက်ထုတ်တာတတ္တဝါတွေစိတ်ဓာတ်ကိုတာမန်ချိန်နဲ့ထင်ရှားစွာမသိနိုင်ဘုန်းကြီးတို့စိတ်ဓာတ်တွေကဟုတ်လားငြိမ်သက်နေတဲ့လောဘဖြစ်စရာဒေါသဖြစ်စရာအာယုန်တွေမတွေ့တာကမသိနိုင်ဟောလောဘဖြစ်စရာဒေါသဖြစ်စရာဒါမျိုးတွေတွေ့လာတဲ့ကသူ့စိတ်ဓာတ်ဟာကောင်းတဲ့စိတ်ဓာတ်လား လောဘကြီးတဲ့ပုဂ္ဂိုလ်လားမကြီးတဲ့ပုဂ္ဂိုလ်လားဒေါသကြီးတဲ့ပုဂ္ဂိုလ်လားမကြီးတဲ့ပုဂ္ဂိုလ်လားမာနကြီးတဲ့ပုဂ္ဂိုလ်လားပေါ်လာတာပဲအာယုံမှာဟွန်းအဲကြောင့်မို့ဒီလောဘဒေါသမောဟမာမနစကိလေသာတွေပေါ့ဒီစိတ်တွေကတတ္တဝါတွေကဒီပုဂ္ဂိုလ်ကအကျင့်ကိုအမြင်ဒီရွေးဒီမြပမာဏရှိနှိုင်းရှင်ပြီးဟောဒီပုဂ္ဂိုလ်လောဘကြီးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မာနကြီးတဲ့ပုဂ္ဂိုလ်ဒါတွေကနေဆုံးဖြတ်သွားတော့အဲ့ဒါကိုနှိုင်းရှင်တိုင်းတံဝမမာနာပြုပေးတကယ်တော့ဖြစ်တယ် အနည်းကိလေသာစိတ်တွေပေါ့ကိလေသာစိတ်တွေကကိုယ့်ရဲ့အဆင့်တန်းကိုဖော်ပြလိုက်တာပဲဒေါသကြီးနေဟောဒီပုဂ္ဂိုလ်ကဒေါသကြီးတဲ့ပုဂ္ဂိုလ်သူကသူဖော်ပြလိုက်တာလောဘကြီးတာဆိုရင်လည်းသူကသူဖော်ပြနေတာမာနကြီးနေသူကသူဖော်ပြဒါသူဆင်တာသူကသူဆုံးဖြတ်ပေးလိုက်တာအဲ့ဒီလောဘဒေါသမောဟနော်ကိလေသာစိတ်တွေဒီစိတ်တွေဟာနိုင်ရှင်တိုင်းတာအကြောင်းကိုပြုတတ်တဲ့တရားလို့ ဒါမှဒီမှာတော့အကျဉ်းပဲပြောထားတာပေါ့နော်ထို့ကြောင့်ယင်တရားသုံးပါးနိုင်ရှင်တိုက်တာမှုပြုတတ်သောတရားဟောဒါဘယ်သူတဏ္ဍာမဆိုကြည့်လို့ရတော့ဒါကတော့အခြေခံပေါ့ဗျာလောဘဒေါသမောဟဆိုင်လာမမနာဆိုင်လာကိလေသာတရားတွေပါဒါတွေကသူ့ရဲ့တန်ဖိုးကိုသတ်မှတ်ပြတာသူ့ရဲ့အန္တေထားကိုဖော်ပြနေတာဒါကြည့်လိုက်ရင်ဟောဒီဘုကလောဘကြီးတဲ့ဘုကဒီဘုကဒေါသကြီးဒီဘုကမာနဟောသူပြတာ တိုင်းနှိုင်းရှင်တိုင်းယဟန္တာများကြတော့ဒီလောဘဒေါသမာမနာတွေအကုန်လုံးပယ်သွားအောင်ကျင့်လိုက်တဲ့အတွက်သူ့မှာဒီနှိုင်းရှင်ယူပြောတရားများမရှိသေးဘူးနေလေးရှိတော့ပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်ပဲဒီလိုယဟန္တာပုဂ္ဂိုလ်မျိုးကြတော့ဘောနည်းနည်းလေးပြန်ကြည့်မယ်ယဟန္တာပုဂ္ဂိုလ်မျိုးကြတော့ဟုတ်လားသူ့မှာကခုနကပြောတာတွေဘယ်လိုသဘောနည်းငယ်မြတ် ပြုအပ်သောမကောင်းမှုကံသည်မျက်မှောက်ဘဝ၌သာခံစားသည်ဖြစ်၍နော်သူဥမာဘုန်းကြီးတို့အင်္ဂုလိမာလာတို့ကြည်လိုက်ပေါ့နော်သူနောက်ဆုံးဘဝမှာလူတွေအများကြီးတတ်ထားတယ်ပရိနိဗ္ဗာန်ခန္ဓာပရိနိဗ္ဗာန်မဆံငင်တော့ရှင်ကုလိမာလာခံရတာပဲလေဒုတ်တွေတားတွေလက်နက်တွေပြစ်လိုက်ရင်တခြားပြစ်ပေမဲ့လို့သူတွေသွားထီတာနော်သူတပိတ်ကွဲသွားတာရှေးတော့ကတော့ မြေတပိတ်တွေများတော့ဆုံးခံသွားရင်လည်းသူများပြစ်လိုက်တာတဲ့သူ့လားမှန်တာအဲ့ဒီဘဝခဏပရိနိဗ္ဗာန်မဆံခင်တော့ခံစားရရနော်ဒုတိယဘဝနောက်မှသူဘဝမှမရှိတော့ဘဝမရှိတဲ့အတွက်ဒါတွေမခံစားဘူးလို့ပြောဒါယဟန္တာပုဂ္ဂိုလ်ဆိုလိုတာဟင်းသူ့မှာဒီနိုင်ရှင်ကြီးကိုပြောຢာကစားစီမရှိတဲ့အတွက်ပစ္စည်းဖြစ်နေတယ်ဒါတွေကုန်သွားတဲ့အတွက် ဒီလောဘဒေါသမောဟမမနာတွေမရှိတော့မရှိတဲ့အတွက်ဒီဘက်ဘဝမှာနော်ပြုလို့ရတဲ့အကုသိုလ်ကံဒီဘက်ဘဝတော့ခံစားရသေးတယ်ပေါ့နောက်ဘဝမှာမရှိတော့ဘူးဒါကိုပြောတော့အဲကြောင့်မို့ဤသို့သဘောရှိသောပုဂ္ဂိုလ်အနည်းငယ်များပြုလို့မကောင်းဘူးမျက်မှောက်ဘဝနဲ့တာခံစားသည်ဒုတိယဘဝနည်းငယ်များအကျိုးမထင်ကြီးအောက်ကိုဆက်ကြည့်မယ်ယဟန်တို့ဥပမာတော်ကခုနဆာခွက် စားစားခွက်လေးပုံနဲ့နဲ့ကြည့်လိုက်နော်စားခွက်လေးဒီလိုရေသေးခွက်သေးသေးတဲ့မှာစားတစ်စုံလောက်ကောက်တိုင်းတော့ငန်းနေမှာမြစ်ကြီးတဲ့ကိုဒီစားတစ်စုံလောက်တစ်ခွက်လောက်သွားဖြော်လိုက်နော်ဘယ်ငန်းတော့မလဲအဲ့လိုမျိုးပေါ်ပြောလိုက်တာပေါ့အောက်မှာကြည့်လိုက်မယ်နော် ရှင်းလင်းခြင်းနော်ဒီတရားလေးတွေမှတ်ထားဖို့တုံးနဲ့တူဒီလောဘဒေါသတွေအာကြည့်နေပြီဆိုရင်ဒါသူ့ရဲ့ တဏ္ဏသူရဲ့အနေထားကိုဖော်ပြတဲ့တွင်နာနိုင်ရှင်တိုင်းတာကြောင့်တရားပဲအပေါ်နည်းနည်းတင်လာမယ်အပေါ်အောက်အောက်ကိုအောက်ကိုဆက်ကြည့်မယ်ဟွန်းဒီမှာဒီတုတ်လေးပေါ့ဗျာကိုယ့်ကိုယ်လည်းလေးလာကြည့်လို့ရအောင်လည်းတော့အပေါ်မှာတုတ်လေးကြည့်လိုက်မယ်ခုနတုတ်လေးအင်းမှလောနကပန်လာတုတ်ဒါအင်္ဂုတ္ထပရမဝသမိလ250မှာပါပါတယ်250လောက် ပါဠိတော်ကြည်ုံနေတော့သိနာမလဲခုနလိုထက္ကရာဖွင့်နေကြည်မှာပုံနာလဲဒီကနိဗ္ဗာန်မှာပါတယ်ဒီတော့အခုကံတရားနဲ့ပတ်သက်ခွန်ကြီးတို့ဘာကြောင့်ကံကောင်းတယ်ဘာကြောင့်ကံဆိုးတယ်ဒါတွေကိုလည်းပြောခဲ့ပြီကံတရားဆိုတာဘုန်းကြီးတို့ဒီမှာ ကောက်ချက်ချရင်အရှုံးပေးရမယ့်အရာမဟုတ်ကိုက ပြုပြင်ပေးရမယ့်အရာဖြစ်တယ်ဒါလေးမှတ်ထားမကောင်းတဲ့ အမှုကိစ္စတွေကိုယ်ရည်ကောင်းတဲ့ကိစ္စတွေစာထုတ်ပြီးလုပ်ကြမယ်မကောင်းတဲ့ကံတွေကိုပါလဲကောင်းကံမြဖဲ့ရှာပြင်းမယ်ဒါဒီမကောင်းတဲ့ကံတွေကမြောက်ပါနေနော်တော့ဘုန်းကြီးတို့ဘုရားဆုံးမကဒီမကောင်းကံတွေကြုံနိုင်ရှုံးပေးရမှာမဟုတ်ဘူးကံတရားဘာလို့အောင်လဲဒါတွေကိုပြုပြင်လို့ရတယ်ပြုပြင်တဲ့ဤစနစ်တွေဟောတာခုနအပေါ်အတုတ်နော်သင်္ကဓမ္မတုတ်တို့ပြီးနောက်တစ်ခါ မှန်လားတုတ်လို့ဒါအာဟုတုတရားတွေကိုယ်တဏ္ဍမှာမဖြစ်အောင်ပြုပြင်တဲ့နည်းတွေပေါ်သွားတာအဲတော့ကိုယ်တဏ္ဍမှာမကောင်းမှုဒုစရိုက်တွေရှိနေဒါတွေပြေပြောက်သွားနော်တရားအလုပ်တွေကြိုးကြိုးဆဆလုပ်လို့ရတာပဲอืมမကောင်းတဲ့ကံဘုန်းကြီးတို့သမ္မပဒံတရား၄ပါးကြည်လိုက်နော်သမ္မပဒံတရား၄ပါးပါလဲကိုယ်တဏ္ဍမှာအကုသိုလ်တွေမဖြစ်စေအောင်ဖြစ်ပြီးသားအကုသိုလ်တွေလည်းအကျိုးပေးခွင့်မရအောင်ငါလုပ်မယ် ဒီလိုနေရကုသိုလ်တရားတွေငါတဏ္ဍမှာဖြစ်စီရမယ်ဒီကုသိုလ်တရားတွေကိုတိုးတဲ့တိုးများတဲ့များအောင်ငါလုံမယ်ဒီလိုတမ္မပြန်တရားလုံးလာနဲ့နေမယ်ဆိုရင်ဒီအကုသိုလ်ကံတွေကနော်မလွတ်စရာအကြောင်းမရှိဘူးအဲ့လိုနီးနဲ့နေသွားကြဖို့ပါနော်ဒီနေ့ဟောပြောဆွဆုံးပါတဲ့ကာမပစ္စည်းအကြောင်းကိုကြားနာကြသဖြင့် ဒါနာကြတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသူရဲ့မဉ္ဇဏ်ဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်